2021ခုနှစ်ဧပြီလ24ရက်နေ့ပေါ့ဦးဇင်းတို့ဩစတြေးလျတော့ဒီနေ့24ရက်နေ့ယနေ့ Quantum Bodies အေးမှယူကြီးမှုပြီးတော့ကျင်းပပြတဲ့အမေရိကမှာရှိတဲ့တရားတော်မှာပေါင်းသူတော်ကောင်းတို့တွေမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့တုတ်တံများဒေသနာများကို နာယူခွင့်ရဖို့အတွက်ဦးဇင်းတို့ဒါအပတ်စေအမေရိကရဲ့တောက်ကြပေါ့ဦးဇင်းတို့ဒီနေ့မဲဖို့မော့ဒီနေ့တော့စနေဒီနေ့မှာအထူးအဖြင့်တုတ်တန်တရားတွေကိုဦးဇင်းတို့ဟောပေးပါတယ်။ဘာကြောင့်လဲဆိုတော့မြတ်စွာဘုရား ဟောတော်မူခဲ့တဲ့တုတ်တန်တရားဒေသနာတော်တွေကိုတရားဒဂမတွေတိုက်ရိုက်နာယူခွင့်ရဖို့ရအတွက်ဦးဇင်းတို့ရည်ရွယ်ပါတယ်။ ဖရာဟောတရားနဲ့ငါတို့ရဲ့ခန္ဓာနဲ့ဘလို့ကျင့်ရမယ်ဘလို့လုပ်ရမယ်ဆိုတာပို့ပြီးတော့လေနားလည်စေချင်တာပါပါတယ်သဘောပေါက်စေချင်တာပါပါတယ်နော်ဖရာဟောတရားတွေကိုကိုယ်တိုင်တိုက်ရိုက်နာယူခွင့်ရတော့ဒါဦးဇင်းတို့တရားဟောတဲ့အခါမှာဒါကြောင့်မို့ဦးဇင်းတို့ကိုယ်ယူဆဆိုရင်ကိုယ်ယူဆဦးဇင်းတို့အများပြောလေးရှိပါတယ်ဆရာတော်ဘုရားကြီးတွေအယူဆဆိုဆရာတော်ဘုရားကြီးများရဲ့အယူဆအထာကထာဆိုရင်လည်းအထာကထာရဲ့အဖွင့် မြတ်စွာဘုရားတိုက်ရိုက်ခေါ်တာဆိုလဲတိုက်ရိုက်ခေါ်တာလို့တရားတော်မတွေဥစဉ်တို့ဟောတိုင်းဟောတိုင်းမှာလည်းပဲဥစဉ်တို့အမြဲတမ်းပုံဝင်လင်းလင်းပဲဒါဥစဉ်တို့ကပြောပြပါတယ်။ဘာကြောင့်လဲဆိုတော့ဘုရားဟောတရားတွေကိုအမှားဖြစ်မှာဥစဉ်တို့ကစိုးရိမ်ရတယ်နော်။ကြောင့်မို့မြတ်စွာဘုရားဟောတဲ့တရားကိုပဲဥစဉ်တို့ပြန်လဲပြီးတော့ဟောပြောပေးခြင်းဖြစ်ပါတယ်။ဒီဟာတွေကတော့ဆရာသမားအယူဆဒါကတော့အထက်ကတာဆရာတော်ဘုရားအယူဆဒါကတော့ဘုရား ဟောတယ်ဆိုတာကိုတရားတော်မတွေသေသေးချာချာကိုယ်တိုင် နားလည်စေခြင်းနဲ့ကိုယ်တိုင်သိစေခြင်းနဲ့အဲ့ဒီစေရနာမေတ္တာနဲ့ဥစဉ်တစ်နှစ်ကျော်ပါပြီခုတရားတော်မတွေကိုဥစဉ်တို့ဟောပြောပေးခဲ့တာဒီနေ့ဟောပြောပေးမဲ့တရားကတော့ဥစဉ်တို့အင်္ဂုတ္တရနိကေစတုကနိပတ်မှာလာတဲ့သောတာနုကတသုတ် သောတာနုကတတုတ်ကိုဦးစင်းကမင်းညလမ်းလျှောက်ရင်းနဲ့ခေါင်းစဉ်လေးပေါ်လာတယ်အစတော့သောတာနုကတတုတ်ဆိုပြီးဟောဖို့ပါပဲအဲ့ဒါနဲ့မက်ဖို့ရာကြောင်းနီလန်ကောင်းလို့ခေါင်းစဉ်လေးဦးစင်းအာယုန်နဲ့ပေါ်လာလို့ခေါင်းစဉ်လေးပေးထားတယ်မက်ဖို့ရာကြောင်းနီလန်ကောင်းဒီနေ့ဟောကြားပေးမဲ့တရားဒေသနာရဲ့ခေါင်းစဉ် သုတ်တန်ကတော့ဦးဇင်းတို့အင်္ဂုတ္တရနိကေစတုကနိပတ်မှာမြတ်စွာဘုရားဟောခဲ့တဲ့ဒေသနာတော်ပါเนาะအဲ့တော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကယဟန်တော်တွေကိုအဓိကထားဟောတာဒီဟာဟောတော့ကတော့ဒါပေမဲ့ဦးဇင်းတို့တရားအထုတ်နေတဲ့တရားဒဂမတွေအတွက်အော်ငါတို့ဟာသာသနာနဲ့တွေ့လို့ကြုံလို့ဒီအခွင့်အရေးဟာ တော်တော်ကိုကန်ထူးလို့ရတဲ့အခွင့်အရေးကြီးပါလားလို့သိစေချင်တာရဲ့နောက်ဒကာတော်မတွေပို့ပြီးတော့ကြိုးစားအားထုတ်စေချင်တာရဲ့เนาะအဲ့ဒီစန္ဒာနဲ့ဒီတုတ်တန်ကြီးကိုဦးဇင်းဟောပြပါမယ်เนาะဒီနေရာမှာဦးဇင်းတို့ရသော်ဖရာကတန်ဃာတော်တွေပော့ပော့တန်တန်ဖရာဟောတဲ့တရားတွေကိုပော့ပော့တန်တန်လောက်တာတွေ့လို့ မလေးမစားဖြစ်လာလို့ရသော်ဖျားကအဲ့ဒီမှာယဟန်တော်တွေကိုဟောတယ်ဟောတဲ့ဒီတုတ်တံမှာရသော်ဖျားကချက်သားတော်တဲ့ငါဖျားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့တရားတွေဟာဦးဇင်းတို့ရသော်ဖျားဟောကြားခဲ့တဲ့တရားတော်တွေကနော်တုတ်တံတွေဟောပါတယ်ရသော်ဖျားနော် သုတ်တန်တရားတွေကိုလည်းမြတ်စွာဘုရားဟောတယ်နော်နောက်ပြီးတော့ဂေယဆိုတာနော်သုတ်တန်ဆိုတော့ဥမာ မာသတိပဋ္ဌာနာသုတ်တန်တို့အဲ့လိုသုတ်တန်မျိုးတွေပေါ့ဂေယဆိုတဲ့ဟာမျိုးနော်ဂါထာနဲ့စကပြေနဲ့တွဲပြီးတော့ဟောတဲ့တရားမျိုးတွေကိုလည်းမြတ်စွာဘုရားဟောလို့ရှိတယ်တဲ့နော်ဝေယကရဏနော်စကပြေတက်တက်ပြောတာ ဝေယကရဏသမိန်ဘေညမာနေအာယတမတော်ကွန်တေညတဟောဓမ္မစကြာမှာစကပြေတက်တက်နဲ့ရသော်ဘုရားဟောတဲ့တရားတွေရှိတယ်နော်ဝေယကရဏနောက်ပြီးတော့ဂါထာတဲ့ဓမ္မပဒဂါထာတွေမှာနော်ဟောဂါထာဒီမြတ်စွာဘုရားဂါထာနဲ့ဟောတာရှိတယ်နောက်နောက်ပြီးတော့ဥဒန်းနဲ့ဥဒန်းကျွရင်တဲ့ဟာတွေရှိတယ်ဥဒန်းနေဟောတာဣတိဟောဆိုတော့ဣတိဟော ဆိုပြီးတော့တိဒံအဲ့ဒီဟာမျိုးတွေဟောထတာရှိတယ်နော်ဣတိယနောက်ပြီးတော့ဇာတကဆိုပြီးတော့ဇတ်တော်တွေအကြောင်းတွေဟောတာရှိတယ်တဲ့အဘုဒ္ဓဓမ္မဆိုအင်မတန်မှအံ့ဩဘွယ်ထူးဆန်းဘွယ်ဖြစ်တဲ့တရားဓမ္မတွေကိုလည်းမြတ်စွာဘုရားဟောတယ်နောက်ပြီးတော့ဝေဒန်လဆိုတာအမေးဖြစ်အဲ့ဒီတရား၉မျိုးမြတ်စွာဘုရားက အကုန်လုံးဟောပါတယ်ဟောခဲ့တဲ့တုတ်တန်တွေ နော်ဂါထာတွေအခုပြောတဲ့အဘုဒ္ဓဓမ္မတို့ဝေဒန်လတို့နော်ဇာတကဆိုလို့အဲ့ဒီတရားတော်တွေကိုတဲ့သင်ချက်သားတို့တဲ့အဲ့ဒီမှာလေလာမှု၄မျိုးလောက်ရမယ်တဲ့နော်ဒကာဒကမတို့အဲ့ဒီတရားတွေကိုမြတ်စွာဘုရား ဟောတဲ့တရားတွေဟာလေလာမှု၄မျိုးနဲ့သေသေးချာချာပြင်ဆင်သွားရင် ဒီဘဝမှာမက်ဖို့မရရင်တော့မှ နောက်ဘဝမှာမက်ဖို့ရနိုင်တဲ့အကြောင်းဒီသုတ်တံမှာမြောက်စွာဘုရားအဲ့ဒီဟာကြီးကိုဟောပြတယ်နော်ဒီဖယားဟောတဲ့တရားတွေကိုပေါ့ပေါ့တန်တန်လုံးမှာစိုးလို့မြတ်စွာဘုရားတပ်ပင်ညုတရွှေဉဏ်တော်ကြီးနဲ့ကြည်ပြီးတော့လဲအတင်ချေနဲ့ကဘာတသိန်းလောက်အ ਨੇ ဆုံးပါရမီဖြည့်မှာပေါ်လာတဲ့ဗုဒ္ဓဘုရားရှင်အဲ့ဒီဗုဒ္ဓဘုရားရှင်ဟောတော်မူတဲ့ ဓမ္မတွေကလည်းပဲအစာဤကောင်းခြင်းအလဲဤကောင်းခြင်းအဆုံးဤကောင်းခြင်းဆိုတဲ့ကောင်းခြင်း၃ပြားနဲ့ပြည့်အဲ့ဒီအစအလဲဆုံးကောင်းခြင်း၃ပြားနဲ့ပြည့်နေတဲ့တရားတွေတွေးခွင့်ရပါရဲ့တန်းနဲ့ပေါ့ပေါ့တန်တန်လောက်သွားမှာစိုးလို့မြတ်စွာဘုရားကအဲ့ဒီငါဟောတဲ့တရားတွေကိုတဲ့အစစ်၄စင်းနဲ့လေးလာနော် နံပါတ်1အဆင့်နာယူရမယ်အခုတရားတော်မတွေအခုအပတ်စဉ်တိုင်းအပတ်စဉ်တိုင်းတရားနာနေကြတာအဲ့ဒါနံပါတ်1မြတ်စွာဘုရားချက်သားတော်တဲ့အဲ့ဒီတရားတော်တွေကို သေးသေးချာချာနာယူစမ်းပါနော်နံပါတ်1အစစ်တရားတွေများများနာရမယ် တရားနာရင် အသိဉာဏ်တွေတိုးလာတယ်တဖြည်းဖြည်းချင်းတဖြည်းဖြည်းချင်းနော်ဟိုတနေ့ကဥစဉ်တကာလေးတွေကစောက်တယ်ရှင်ဖျားတဲ့အခုတပည့်တော်တရားတွေနာရင်နာရင်နဲ့ဆရာတော်ဖျားတွေကဩဒီဆရာတော်ဖျားတွေကတော့စာပေတွေကပြောတာဒီဆရာတော်ဖျားတွေကတော့ကိုကျင်းကပြောတာဆိုတပည့်တော်တဖြည်းဖြည်းတဖြည်းဖြည်းခွဲခြားနိုင်လာပြီဖျား အဲ့ဒါတိုးတက်လာတာနော်တရားဓမ္မတွေကိုကိုကိုတိုးတက်လားမတိုးတက်လားပြန်သုံးသပ်ကြည့်နော်တရားဓမ္မကိုဦးဇင်းတို့ငယ်ငယ်တုန်းကကြာနီကံဆရာတော်တရားအရကြိုက်တာဦးဇင်းကငယ်ငယ်လေးတုန်းကဩဘတ်တောရကြောင်တစ်ခုရောက်တော့အဲ့ဒီကဆရာတော်တစ်ပါးကြာနီကံခွေလေးတွေဟွာလို့တော့ကက်ဆက်လေးနဲ့ဦးဇင်းကအဲ့ဒါနဲ့အားတဲ့အချိန်ဆိုအဲ့ကြာနီကံခွေပဲနားထောင် အဲ့ဒါအဲ့ဒီကနေပြီးတော့တခါတက်လာတီတကူဆရာတော်ဖျားကြီးတို့အဲ့လိုဆရာတော်ကြီးတွေဟောတဲ့ဦးဇင်းတို့တောင်မြို့ကဏ္ဍဝဆိုအဲ့ခက်တောင်ကခက်ပြိုင်တောင်မြို့ကဏ္ဍဝဆရာတော်ဥကုံဒလတို့ဝါကင်းကောင်းဆရာတော်ဥတိခတို့ခက်ပြိုင်နေပေါ့နာမည်ကြီးကြနာမည်ကြီးတော့ဒီဘက်ကတောင်မြို့ကဏ္ဍဝဆရာတော်ရဲ့တရားနေတိုင်းနာတာဟိုးဦးဇင်းတော်မနဲ့မိုးလင်းတာနဲ့ကြောင်းတိုက်တန်ဃာတော်1500ကျော်မနဲ့မိုးလင်းရင် အင်းဒကာဒကမတွေဆွန့်ကပ်ရှိရင်တရားဟောတယ်ဆွန့်ကပ်မရှိရင်ဩဝါဒပေးတယ်နေ့တိုင်းအဲ့တော့တရားတွေနာယူရတယ်နာယူရတဲ့ခါကျတော့တဖြည်းဖြည်းအသိဉာဏ်တွေတိုးတိုးတိုးတိုးလာတယ်အဲ့ဒီကနေပြီးတော့တဆင့်တဆင့်နဲ့ဩဒါတော့ဟိုပရိယနယ်ပယ်မှာကျွမ်းကျင်ကြတဲ့ဆရာတော်ကြီးတွေဟောတာအဲ့တော့ပฏิပတ်နယ်ပယ်ဘက်ကိုငါလေ့လာအောင်မှာပဲဆိုပြီးတော့ပฏิပတ်နယ်ပယ်ဘက်မှာတကယ်ကျင့်သွားတဲ့ ဆရာတော်ဘုရားကြီးတွေရဲ့တရားတွေမာစီဆရာတော်ဘုရားကြီးတို့မိုးကုတ်ဆရာတော်ဘုရားကြီးတို့လေရီဆရာတော်ဘုရားကြီးတို့စွန်လုံးတို့ဒိုင်အင်းတို့အစုံပေါ့နော်တကယ်ကျင့်တဲ့ဆရာတော်ဘုရားကြီးတွေရဲ့တရားတွေကိုတစ်ခါပြန်ပြီးတော့တဆင့်တက်လိုက်လေ့လာလေ့လာတဲ့အခါကျတော့အဲ့လိုလေ့လာရင်လေ့လာရင်နဲ့နာယူရင်နာယူရင်နဲ့အသိဉာဏ်တွေကတိုးလာတယ်နောက်တစ်ဖက်ကကိုကို၌ကလိုက်ကျင့် မိမိကိုယ်၌ကလည်းတခါတည်းတစ်ဖက်ကလိုက်ပြီးတော့ကြင့်တဲ့အခါကျတော့အော်ဒီယုတ်တရားဆိုတာဒါပဲဒီယုတ်တရားတွေဟာအခုပြောသလိုပဲအရင်တော့ကတော့ဩယုတ်တရားတွေထဲမှာအခုတရားတွေဟောတယ်စကုအကြီးသောတာအကြီးဂါဏအကြီးဇီဝအကြီးကာယအကြီးဆိုတော့အကြီးတရားတွေရှိတယ်ဒါလောက်တော့သိဘလို့အကြီးမှမသိခဲ့ဟောတရားတွေအာထုံး တရားတွေအားထုတ်တဲ့အခါကျတော့တခါတည်းအဲ့ဒီမှာဝင်လေထွက်လေဝင်လေထွက်လေအဲ့ဓာတွေမှတ်ရဲမှတ်ရဲနဲ့နာသီဝမှာတတိတွေကအားကောင်းပြီလားတတိတွေအားကောင်းလာတဲ့အခါကျတော့အဲ့မှာနာသီဝလေးလေးဝင်နေထွက်တယ်ဝင်နေထွက်အရင်တော့ကတော့လေဝင်တာထွက်တာပဲသိတယ်ဘာမှမသိဘူးနောက်ကျတော့တမာတွေအားကောင်းလာတော့အဲ့ဒီနာမှာအလင်းတွေဖြစ်လာတခါတည်းလင်းပြီးတော့တက်လာရာကနေမှတခါတည်းအဲ့ဒီအလင်းတွေအလင်းတွေအလင်းတွေကနေမှ အဲ့ဒီကနေပြီးတော့ဆက်မှတ်ရင်မှတ်ရင်မှတ်ရင်တခါတည်းကာမီတွေထိုးသလိုနေလုံးကြီးတွေပေါ်လာသလိုဟောနမိတ်တွေတက်လာ။ဩဒါကိုပရိကမ္မနမိတ်ဩဃဟနမိတ်ပฏิဘာကနမိတ်ဆိုတာဒါပဲဟောကိုယ်တိုင်သိစာထဲမှာနာတွေ့တာနဲ့ဆရာတော်ဖျားကြီးတွေပေးတဲ့လမ်းစဉ်တွေနဲ့လိုက်ကျင့်တဲ့အခါကျတော့ဩဒါဝင်လေထွက်လေမှတ်ရင်းနဲ့ မြတ်စွာဘုရားကဒီဝင်လေထွက်လေကမ္မထံတကုဟာဒါကြောင့်မို့အကျိုးအာနိသင်အင်မတန်မှကြီးမားတယ်ဘုရားကဟောတာအဲ့တော့ကိုကို၌လှုပ်ကြည့်လိုက်တဲ့အခါကျတော့မှအဲ့ဒီမှာနေလုံးကြီးလာလုံးကြီးလင်းထိန်နေသလိုကိုလင်းထိန်ကြည်လင်တောက်ပါပြီးတော့အဲ့ဒီမှာတွေရတဲ့အခါကျတော့မှခန္ဓာကိုယ်ဘက်လဲဝိပဿနာတင်လှည့်ရှုလိုက်တော့ခန္ဓာကိုယ်ကြီးကရေကားတုံးကြီးလိုကြည်လင်းနေတဲ့ အကြည်ဓာတ်ကြီးတွေအလင်းဓာတ်ကြီးတွေသွားတွေ့တာဩကာယပတာရအကြည်ဆံပြားနဲ့လက်ဖြားကလက်သေးကွန်ကလွဲရင်ကြံတဲ့နေရာတကောလုံးပြတ်နှံ့ပြီးတီးနေပါလားဆိုတာဒါတွေပြောတာနေမှာပဲဆိုတော့ကိုယ်တိုင်သိလာတာဒါကြင်ရင်းနဲ့နော်ဆရာတော်ဖရာတွေတရားတွေနာယူတယ်ကြင်ရတယ်အဲ့ဒီကနေမှနောက်တော့တခါတည်းအယောစုတွေဖြစ်အပုပ်ပွားတွေဖြစ် ပထမပုတ်ပွားတာပေါ့လေပုတ်ပွားရတရားမရှိအောင်ပုတ်ပွားနောက်တော့မှအယောစုတွေဖြစ်အဲ့ဒီအယောစုတွေကနေမှ အကုန်ကဏတွေပြိုကွက်အမုံတွေကြအဲ့ဒီကနေလမ်းကြောင်းကြီးတွေတက်တက်တက်တက်သွားတော့မှဩစာတွေထဲမှာပါတဲ့ဖြစ်ပြမြင်တဲ့အခါမှာနာအိုကင်းထဲမှာနံတွေထဲသို့ဖြစ်ပြနေကြအနိစ္စသည်ဆရာတော်ဖျားကြီးတွေလင်္ကာလေးတွေနဲ့လှုပ်ပေးတာတက်ကမ်းပိုင်းပြိုးသလိုလဲမြင်ရတဲ့ဟောစာတွေထဲမှာ အဲ့တော့ဆရာတော်ဘုရားကြီးတွေကျင့်တဲ့တရားတွေကိုကိုယ်တိုင်လိုက်ကျင့်ကျင့်တဲ့အခါကျတော့ဒီနာယူမှုကနေစပြီးတော့တက်လာတာကိုယ်လည်းလိုက်ကျင့်ဆရာတော်ဘုရားတွေရဲ့တရားတွေလည်းလေ့လာလေ့လာရင်ကျင့်ရင်းနဲ့ကြတော့ဟောအခုတရားဓမ္မတွေကိုပြန်ပြီးတော့ရှင်းပြတဲ့အခါမှလည်းကိုသိတဲ့နေရာဆိုရှင်းရှင်းလင်းလင်းပြောနိုင်အဲ့လိုမှမဟုတ်လို့ရှင်မပြောနိုင်တော့ဘူးစာတွေကဒါပဲဒါပဲဒီလိုရှိတယ်ဒါပဲမှတ်ဒါပဲလုပ်ဒီလိုပဲဖြစ်တော့တာ လက်တွေ့မပိုင်မရအဲ့ဒါကြောင့်မို့နံပါတ်1အရေးကြီးဆုံးဟာနားထောင်မှုပဲနားထောင်မှုအပိုင်းမှာလဲဒီလိုဟိုပျော်ယုံရွှင်ယုံဒီဟာလောက်တရားနဲ့မရဘူးเนาะအဲ့လောက်နဲ့ရက်နေလို့ပြရအောင်တိုးတက်အောင်လုပ်ရဦးဇင်းတို့အခုငယ်စဉ်ကအခုပြောသလိုဇာတိကံတရားတွေတခါတည်းနားထောင်ရတယ်ကောင်းတယ်ကောင်းတယ်ဖြစ်နေတာဩနောက်တော့ဒါကလေးအရွယ်လေးတွေစီယုံရေးနဲ့ဘာသာရေးသိမ့်သွင်းဖို့တော့နားထောင်လို့ကောင်းတယ်တကယ် ကိုတွေဘိုက်မပါသေးဘူးဆိုတော့အခုတဆင်ပြီးတဆင်ဆရာတော်ဖရာတွေရဲ့တရားတွေနာယူရင်းနာယူရင်းနဲ့နောက်ဆုံးတော့တကယ်ဒီမလန်ဖိုလန်ဟောတဲ့ဆရာတော်ဖရာကြီးတွေအဲ့ဒီကနေနောက်ဆုံးကိုတိုင်းကျင့်မှာကိုတိုင်းသိလာတာနဲ့ဖရာဟောနဲ့ဆရာသမားပြောတာနဲ့ကိုခန္ဓာနဲ့ကြိုက်သလားပြန်ကြိုက်ကြည့်ရအဲ့ဒါကြောင့်မို့ဒီတရားနာယူမှုဆိုတဲ့အပိုင်းက မြတ်စွာဘုရားကမဖြစ်မနေအရေးကြီးတယ်တဲ့အဲ့ဒီတရားမနာပဲနဲ့နောက်ဆင့် နေဘလို့မှတက်လို့မရဘူးเนาะဒါကြောင့်မို့မြတ်စွာဘုရားကနံပါတ်1တဲ့เนาะအဲ့ဒီတရားကိုနာယူစမ်းပါတဲ့သေသေးချာချာနာယူရနာယူတဲ့အခါမှာလဲတစင်ပြီးတစင်ညံရင့်ရင့်ရင့်ရင်လာအောင် မတရားတွေဖို့တရားတွေဒီလိုเนาะအဘိဓမ္မာတရားတွေ အဲ့ဒီတရားတွေကိုပို့ပို့ပြီးတော့ဦးစားပေးပြီးတော့နာယူပါကျန်တဲ့ဆရာတော်ဘုရားတွေမြောက်များစွာလဲဟောတယ်နော်ဟောတဲ့တရားလဲနာအဲ့ဒါကဘဟုတုတ္တတွေရအဓိကကတော့ဦးဇင်းတို့ပြောနေတာဘဟုတုတ္တရယုံနောက်နဲ့လဲမရပါနဲ့နော်နာယူယုံလေးနဲ့ဦးဇင်းတို့မရဘူးရှေ့မှာနားတဲ့အခါမှာအပြောတရားတွေရှိတယ် ဟာကောင်းလိုက်တာဖေ။ဘာကောင်းတာဆိုရီရလို့လေ။ကြောက်တယ်လေပြောတယ်။တရားရီနေရင်လည်းသူကောင်းတာပဲ။ရီတော့ရီရတာပေါ့နော်။ငိုတရားရီတရားအဲ့ဒီဟာလည်းကိုကပြောတော့ပြောရတာပေါ့။ဟိုဟောတတ်တဲ့ဘုန်းကြီးနဲ့ကျတော့ဟာတာတွေနဲ့တဝဝနဲ့ပြောလိုက်ဆိုလိုက်ဆိုတော့ဩအဲ့ဒီဟာမျိုးဦးဇင်းတော့တော့တိတ်မပြောတာဘူးဦးဇင်းကတော့ဦးဇင်းကတရားသားပဲဦးသားပိတ်ပြီးဟောတတ်လေးရှိတယ်ဦးဇင်းကတိတ်ဟာတာထက်တိတ်ထက်မပြောတာဘူး အဲကြောင့်မတချို့လေဆရာတော်တွေပြောသူတို့ဗီလာပေါ့သူတို့ကတော့ဟာတာတွေကိုရှင်းနေအောင်ပြောတတ်တယ်အဲ့တော့အဲ့လိုတရားတွေကိုလည်းပဲဒါရိုးစုံနာယူရမှာပါနာယူရင်တဲ့နောက်ဆုံးကြတော့မှအသိဉာဏ်တွေကတဖြည်းဖြည်းတဖြည်းဖြည်းရင့်ကျက်လာအဲ့တော့ဒီတခါတဲ့အခုပြောတဲ့အဲမဂ္ဂင်၈ပါးသစ္စာ၄ပါးเนาะဓာတ်18ပါးเนาะအာယတနာ12ပါးခန္ဓာ5ပါးเนาะအနိစ္စဒုက္ခအနတ္တအိုပရိစ္ဆသမုပ္ပတ် ဒီတရားတွေကိုဆက်ဆက်လေ့လာနော်ပဋ္ဌာန်းတရားတွေလေ့လာအဲ့ဒါမျိုးတွေလေ့လာရင်လေ့လာရင်းနဲ့ဉာဏ်တွေကပေါ်ပေါ်ပြီးတော့ရင့်ကျက်လာအဲ့လိုဉာဏ်တွေကရင့်ကျက်လာတဲ့အခါကျတော့တရားတွေကလောက်ရတာကပေါ်ပေါ်ပြီးတော့လမ်းကရှင်းလာတာဟိုလိုဆိုဟွာကောင်းတို့တို့ဒီဟာကောင်းတို့ဟိုလောက်ရမလားဒီလောက်ရမလားဖြစ်နေမှာဆိုလို့အဲ့လိုတရားတွေကို အစင့်သင့်အစင့်သင့်နာယူပေးပါဒါကြောင့်မို့မြတ်စွာဘုရားက နံပါတ်1အဆင့်တဲ့နော်နံပါတ်1အဆင့်ဒကာဒကမတို့တရားတွေကိုနာယူပါလို့မြတ်စွာဘုရားပြောတာနော်ဒါကြောင့်မို့တရားနာယူမှ ရှေ့မှာတိုးတက်လန်းနေရှိမှာအဲ့ဒါကြောင့်မို့နံပါတ်1တရားတော်တွေကိုနာပါပဲဆရာတော်ဟောဟောတဲ့ဆရာတော်ဘုရားတွေဟာနော်အကုန်လုံးဘုရားဟောတဲ့တရားတော်တွေဟောကြပါတယ်ပြောကြပါတယ်အဲ့ဒီတရားတော်တွေကိုနာယူပြီးတော့တစ္ဆာလေးပါးခန္ဓာအာယနာဓာတ်တစ္ဆာတွေအထိ ဟောတဲ့တရားတွေဒီအစစ်နဲ့နာယူပါနံပါတ်1နံပါတ်2တဲ့အဲ့ဒီဟောကြားထားတဲ့တရားနာယူထားတဲ့တရားတွေကိုနှုတ်နဲ့ရွတ်ဆိုရမယ်နံပါတ်2အစစ်ကနှုတ်နဲ့ရွတ်ဆိုရမယ်ဥပမာတရားတော်မတွေဆိုရင်အခုပဋ္ဌာန်းတရားတွေရကြတယ်ဓမ္မစကြာတရားတွေရကြတယ်အဲ့ဒီတရားတွေကိုနှုတ်နဲ့အကြိမ်ကြိမ်ရွတ်ဆိုရတယ်နှုတ်နဲ့ရွတ်ဆိုရင်ရွတ်ဆိုရင်နဲ့ တချို့တလေကြတော့လဲအရန်အယူအသီးတဲ့အခါကြတော့အာဒါတွေကအယွတ်တွေပဲအသားမှမဟုတ်တာဆိုပြီးတော့ဝိပဿနာမဟုတ်ရင်အကုန်ပယ်တာပေါ့နော်ဦးစင်းကတော့အဲ့လိုကြိတ်သိမ့်မပယ်စေခြင်းမူတကယ်ကိုသူကဥပမာပေါ့နော်တကယ်ကိုတရားကိုစောင့်ချလုပ်ပြီးပေါ့နေမနာညမနာတရားကိုတကယ်စောင့်ချလုပ်ပြီးဆိုရင်တော့မယွတ်တယ်မို့အဲ့ဒါတော့တမာတိပြက်တယ်နော် တမာတိပြက်တယ်မရွတ်တင်ဘူးပေါ့နော်အဲ့ဒီအချိန်ကြရင်တော့ရွတ်တာဖတ်တာကိုဘေးချိန်ပြီးတော့နေရောညရောပွားများတဲ့အလုပ်ကအင်မတန်ကောင်းတယ်ဒါပေမဲ့အိမ်မှာနေတဲ့ဒကာဒကမတွေအနေနဲ့ကြတော့အချိန်ပြည့်တရားမှမလုံနိုင်တာဖရာသင်ရောက်တဲ့ဖရာသင်ရှေ့ရောက်တဲ့အချိန်လေးကနဲ့နဲ့ရဲ့တနေ့လုံးကမနှမိုးလေးနာနဲ့မျက်စိရမြင်ဟိုဒေါသဖြစ်လိုက်ဟိုတော့ကဖြစ်လိုက်ဟာဟိုသတင်းဖတ်လိုက်ဒီသတင်းဖတ်လိုက်ကြည်သာမျက်စိရလည်းမိလေတဟုံးဟုံး ဘာမိတွေလဲလောဘရဲ့မိတွေဒေါသရဲ့မိတွေမောဟရဲ့မိတွေမာနရဲ့မိတွေအိတ်သားရဲ့မိတွေမစ္စရိယာမိတွေဟောမျက်စိမှာလည်းတဟုံဟုံတောက်နေတာနားမှာလည်းတဟုံဟုံတောက်နေတာအဲ့လိုမိတွေတဟုံဟုံတောက်နေတဲ့ဒကာဒကမတွေအနေနဲ့ကြတော့ဥစဉ်ကဒါကြောင့်မို့အဲ့ဒီလိုအကုသိုလ်များနေတာနဲ့စာရင်ဟောကိုနှုတ်ထဲမှာပဋ္ဌာန်းရပဋ္ဌာန်းရွတ် ဝိပဿနာမလောက်တတ်ကြဘူးဆိုရင်ဒီတိုင်းနေမဲ့အစားလေလက်ဖြောက်တဲ့ချက်တိဂရေတသိန်းဂရေတသိန်းလောက်အကုသိုလ်စိတ်တွေဖြစ်နေမဲ့အစားဂုံတော်လေးယွတ်နေပဋ္ဌာန်းလေးယွတ်နေနော်တခါတည်းဘုရားသင်ရှေ့ရတဲ့အခါဆိုရင်လည်းဘုရားသင်ရှေ့မှာယွတ်အဲ့ဒီလိုများတာကိုယ့်ရဲ့နှုတ်ထဲမှာတဲ့အမျက်မပြတ်ဒလဇတ်တာယွတ်ရင်ဖတ်ရင်ပွားများရင်နဲ့အဲ့လိုယွတ်ဖတ်နေတယ်ဆိုလို့ရှိရင်တခါတည်းမှတည်းကံကြီးကမြင့်တက်တယ် နော်ကံတွေကမြင့်နေတာဦးဇင်းတို့ကတခါတလေကြတော့လောကကြီးကအင်မတန်ထူးဆန်းတယ်ကိုကတခါတလေဘလောက်ပဲကောင်းလို့နေနေမကောင်းတဲ့အကုသိုလ်ကဝင်ဆောင်ပြီဆိုရင်ဝုန်းဆိုချက်ချင်းနာမပြတ်တာပဲနော်အင်မတန်မှကောင်းပါတယ်ဆိုတဲ့သူတော်ကောင်းကြီးတွေဟာဟိုးမဟုတ်ဒုက္ခတွေနဲ့အစွတ်ဆွဲအပြောဆို အတိုက်ခိုက်တွေခံပြီးတော့နာမည်တွေပြဲပြီးနောင်ကြမှာ အာဆရာတော်ဖះတပည့်တော်မသိလို့ပြမလာပါဖះတောင်းမှမာတယ်ဖះဆိုနောင်ကြတော့ပြန်တောင်းမှညာဗျာဟိုဘုန်းကြီးကတော့အေးကွာငါဝန်ကျွေးကြီးလို့ခံရတာပါဆိုပြီးတော့ဒါဆရာတော်ကြီးတွေတောင်းမှခံရတာနော်တာမန်လူတွေဆိုတာတော့မပြောနဲ့တခါတည်းရမှမထင်မှတ်ဖဲနဲ့ဒါဖြစ်သွားရတဲ့ဘဝလောကရန်နေဆိုတာ လာတာနော်အဲ့ဒါမျိုးတွေကလာတတ်တယ်လာတတ်တဲ့အခါကျတော့ ကိုကဒီဘဝတော့ကောင်းနေတာမှန်တယ်လေအတိတ်ကကိုဘာတွေဆိုးခဲ့မှမမသိတာကိုဒါကအကြောင်းမရှိရင်ဒီအကျိုးတရားကြီးကမဖြစ်ဘူးအကြောင်းကြောင့်အကျိုးဖြစ်တာအတိတ်တုန်းကသူတော်ဘာတွေပေါ်မှာကိုကမကောင်းမှုတွေရဲဆက်ဆက်သွားပြီးတော့လှုပ်ဖူးတယ်ပြိုဖူးတယ်ဆိုတော့အဲ့ဒီဟာတွေကိုသွားလှုပ်ခဲ့ဘူးတဲ့ပုံကဒီဘဝမှာရောက်တဲ့အခါကျတော့အဲ့ဒီအကျိုးကြီးကလာပြီးခံရတယ်နော်အဲ့ဒါမျိုး ဘဝတွေမှာတခါတရံလူရဲ့ဘဝတွေမှာလည်းဒီတိုင်းပဲတခါဆိုရင်အိုးအင်းစိန်ထောင်ကြောင်းနဲ့ပတ်သက်လို့တခါတယောက်သူတို့အင်တာဗျူးသူတို့ရဲ့ထောင်တွေ့ကြုံလေးတွေဥစဉ်နားထောင်ဖို့တယ်ကရင်တခါကြီးနဲ့ကရင်တခမကြီးသူတို့မိသားစုနေအိမ်ပေါ်လေးတယောက်ထားတခမကြီးကအိမ်ပေါ်လေးနှင်ထုတ်တော့နှင်ထုတ်တော့ဟိုကအိမ်ပေါ်ကကဲငါနှင်ထုတ်တဲ့အိမ်တော့ဒုက္ခပေးလိုက်အောင်မယ်ဆိုပြီးတော့ရဲစခန်းသွားပြီးတော့အဲ့ဒါအမျိုးသားသူ့ကိုမတော်မတရား အလုပ်ပါတယ်ဆိုပြီးတော့ရဲစခန်းတိုင်လိုက်ရောတိုင်လိုက်တဲ့အခါကျတော့တခါကြီးကထောင်ရောက်ထောင်ထဲရောက်တော့သူမိမထောင်ဝင်သာလာလာတွေ့တွေ့ရင်းတွေ့ရင်းနဲ့သူမိမအဲ့ထောင်ကားကြီးကကြိတ်ပြီးတော့သေရောသေတဲ့အခါကျတော့ဟိုကတခါကအမှုကတကယ်မဟုတ်လို့ဆိုပြီးတော့အမှုပြန်လွတ်လာလွတ်လာတဲ့အခါကျတော့သူ့ဇနီးကအဲ့လိုအဲ့လိုပဲမင်းဒီကိုသွားတွေ့ရင်းနဲ့အဲ့နေရအပြန်မှာ အဲ့ဒီထောင်ဝင်သားလာတွေ့တဲ့ကာကြီးကြိတ်ပြီးတော့အဲ့ဒါသေသွားပြီဟိုကလူကလည်းအယူတစ်ပိုင်းပြေးပြီးတော့တခါတည်းသူလည်းအဲ့လိုတခါတည်းလမ်းမေးတခါတည်းအယူပြီးတော့နေရတဲ့ဘဝဒါဟာဘာလဲဆိုတော့ဒီဘဝမှာသူတို့နေမြာဘာမှမမှားဘူးဒါပေမဲ့အတိတ်ကအကုသိုလ်ကံတစ်ခုကဝင်ပြီးနှိပ်စက်လိုက်သည့်အတွက်မိသားစုဘဝကြီးတစ်ခုလုံးပြတ်သွားတယ်ဒါအတိတ်ကံနေပေါ့နော်အဲ့ဒါကြောင့်မို့အဲ့လိုကံနေ ကို့မှာဘလို့တွေလာမယ်ဆိုတော့ဘယ်သူမှမပြောနိုင်ဘူးတခါတလေကိုကကောင်းတာတွေကြီးပဲလုပ်နေတာပဲဒါပေမဲ့ဘလောက်ပဲကောင်းတာတွေလုပ်လို့တခါတဲ့အထင်လွဲအမြင်လွဲတခါတဲ့အဲ့ဒီကနေမှအခုပြောသလိုပဲအဲတပ်ဖြတ်ခြင်းတွေခံရတာတွေနှိပ်စက်ခြင်းတွေခံရတာတွေအိုးမဟုတ်မဟုတ်ကိုဆွဆွဲပြီးလုပ်တယ်ခံလိုက်ရပြီဆိုတော့အဲ့ဒါဘာလဲဆိုတော့အတိတ်ကအတိတ်ကံကြောင့်ဒီဘဝအလွတ်လာဖြစ်တော့ဥစဉ်တော့ဒကာတော်မတွေက အခုဖះဟောတရားတွေကိုတဲ့သေးသေးချာချာကိုရတဲ့ပဋ္ဌာန်းရရင်ပဋ္ဌာန်းပေါ့ပဋ္ဌာန်းအကျဉ်းရရင်အကျဉ်းပေါ့အကျဲရရင်အကျဲပေါ့ဓမ္မစကြာတို့အနတ္တလက္ခဏာသုတ်တို့အဲ့လိုသုတ်တော်ကြီးတွေကိုမိမိရတယ်ဆိုရင်သွားရင်လာရင်နဲ့လဲရွတ်ဖတ်ဖះရှင်ရှေ့မှာဆိုရင်လဲထိုင်ရင်နဲ့လဲရွတ်ဖတ်အဲ့ဒီလိုမြန်ဖះရဲ့နှုတ်တော်ဓွက်တွေအဲ့ဒီနှုတ်တော်ဓွက်တွေကိုရွတ်ဖတ်နေသမ်းပါတဲ့နှုတ်နဲ့အစင်လုံနေသမ်းပါ အဲ့လိုမြန်တာအများအားရွတ်ဖတ်ပွားများပြီးတော့ရွတ်နေတယ်ကိုယ်စိတ်ကမကောင်းတာတွေမကြံပြစ်တော့မကောင်းတာတွေမကြံပြစ်တော့မကောင်းတာတွေမပြောပြစ်တော့ဘာလို့လဲဆိုအချိန်တိုင်းအချိန်တိုင်းမှာဒီဂုံတော်တွေထဲမှာဒီပဋ္ဌာန်းတွေဒီတရဏဂုံတွေထဲမှာဒါရွတ်ရင်ဖတ်ရင်ရွတ်ရင်ဖတ်ရင်နဲ့စွမ်းအားတွေကအကျိုးပေးသွားတာပဲရသော်ဘုရားလက်ထက်ကရသော်ဘုရားဆွေမျိုးတွေက အရက်မိုးပြီးတော့နေတဲ့လူတယောက်ရှိတယ်နေရောညာရောတခါတည်းအရက်မိုးနေတာအဲ့ဒီအရက်မိုးနေတဲ့မြတ်စွာဘုရားဆွေမျိုးတဲ့ဆွေတော်မျိုးတော်ဒါလောက်မိုးနေတဲ့လူသေးတော့မြတ်စွာဘုရားဘယ်ရောက်သွားပါပြီလဲဖះလို့ပြောတော့နတ်ပြည်ရောက်သွားပြီလို့ပြောတာမြတ်စွာဘုရားမျက်နှာလိုက်တာ သူ့ဆွေမျိုးမှာဒါလောက်မိုးနေတဲ့လူသေတာတောင်မှနတ်ပြည်ရောက်တယ်ပြောတယ်ဆိုတော့မြတ်စွာဘုရားက ဟဲ့ကောင်လာမင်းမင်းပြဿနာမင်းချင်းမင်းဘယ်သူမှမယုံဘူးဆိုပြီးတော့အဲ့ဒီမှာသူ့ကိုခေါ်ပြီးတော့ရှင်းခိုင်းရတာဟုတ်ပါတယ်တဲ့သူ့ကိုလူတွေကတော့နေရောညရောမူးနေလို့နော်အကုန်လုံးတိမ်အပယ်လေးပုံဆင်းမယ်ပဲထင်ခဲ့တာတကယ်တမ်းတော့သူလောက်တာကိုမသိကြဘူးတဲ့သူကအချိန်တိုင်းမှာဘုံရံတရဏံကိစ္စမီရွတ်နေတာကဲကြည်သန်းနော် ဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိကိုဘလောက်ပဲမိုးမိုးမူးရင်နဲ့ညော့နေတာတဲ့ကဲအဲ့ဒီလိုတွေနှုတ်မှာရွတ်ဖတ်မှုစွမ်းအားတွေကအားကြီးတဲ့အခါကျတော့သေလဲသေရောအဲ့ဒီရွတ်ဖတ်ထားတဲ့ကုသိုလ်ကတာဝရိဏနတ်ပြည်ကိုပို့လိုက်တာဖရာရဲ့ဂုံတော်တွေဖရာဟောထားတဲ့ဟာတွေဒါဗုဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိတို့ ဒါလေးရွတ်နေကြမို့တာမန်မထင်နဲ့နော်အဲ့ဒီတရဏဂုံကအရင်တော့ကယဟန်ခံကြီးအဲ့ဒါအဲ့ဒီဗုဒ္ဓံတရဏကိစ္ဆာမိနဲ့ယဟန်ခံပေးတာနောင်ကြမှာကမ္မဝါဖြစ်တာအေဟိဘိက္ခုယဟန်ရှိတယ်တရဏဂုံယဟန်ရှိတယ်နောက်နောင်ကြမှာကမ္မဝါနဲ့ညှပ်ပြီးတော့ယဟန်ခံတာအေဟိဘိက္ခုချစ်သားငါဖျားသာသနာတွင်လာခဲ့ဆိုပြီးတော့အေဟိဘိက္ခုခေါ်လိုက်ရင်လဲသမုဒိတ်ကျင်တယ်ရိတ်ပယ်ပြီးတော့ယဟန်ဖြစ်သွားတယ်အဲ့ဒါ တစ်မျိုးเนาะနောက်တစ်မျိုးကြတော့အခုပြောသလိုတရဏဂုံနဲ့ရန်ကံပြီးတာအဲ့တရဏဂုံတီလိုက်ပြီဆိုတော့အဲ229ဆိုတိတ်ခါဖို့ပြည့်စုံသွားတဲ့ယဟန်တော်ဖြစ်တယ်เนาะတရဏဂုံနဲ့အင်မတန်မြင့်မြတ်တာတရားမို့မိလိုက်နာမင်းကြီးကအရှင်နာဂတိန်ကိုအရှင်ဘုရားတဲ့ဖះကုံကိုအာယုံပြုပြီးတော့ပွားများကြတဲ့ဒါဗုဒ္ဓသရဏကိစ္ဆာမိဆိုတာဖះအာယုံပြုတာပဲလေအဲ့တော့ဒါလေးတွေဟာအပယ်မကြပဲနဲ့ အကျိုးတရားကိုဒီလောက်ထိဘာကြောင့်များအကျိုးပေးနိုင်တာလဲတခါကြီးတဲ့ကြောက်ရှစ်ခဲကိုရေတဲ့ချာပေါ်မလားမြုပ်မလားမြုပ်မှာပေါ့ဗျာကြောက်ခဲဆိုတဲ့မျိုးရေမြုပ်တယ်မျိုးအခုလည်းပဲဦးဇင်းတို့တရားဓမ္မတွေလောဘစိတ်နဲ့ဒေါသစိတ်နဲ့မောဟစိတ်တွေနဲ့အဲ့ဒီစိတ်နဲ့ဒါတာမန်တိအပယ်ဆင်းတာပဲတဲ့ဒါပေမဲ့ဖျားရှင်ဒေဟုသောဖောင်ကြီး တခါကြီးဖောင်ကြီးပေါ်မှာကြောက်ရက်ခဲတွေကိုလှဲတွေနဲ့တိုက်ပြီးသွားတယ်မြုပ်မလားမမြုပ်ဘူးဖေ။ဘာလို့လဲအဲ့ဖောင်ကြီးခံထားလို့အခုလဲဗုဒ္ဓရဲ့ဂုံကျေးဇူးကြီးခံထားလို့ဟောဗုဒ္ဓဂုံကျေးဇူးကြီးကခံထားတဲ့အခါကျတော့ရွတ်တယ်ဖတ်တယ်သရဏဂုံတွေအဲ့ဒါဗုဒ္ဓံသရဏံကိသာမိဓမ္မံသရဏံကိသာမိသံဃံသရဏံကိသာမိဣတိပိသောဘဂဝါရွတ်တာရွတ်ကြတယ်ဖတ်ကြတယ်လောက်ကြတယ်အဲ့လိုတွေရွတ်ရင်ဖတ်ရင်လောက်ရင်နဲ့ဖျားဂုံတွေ ဖះရဲ့ဓာတ်တွေကလူမှာကိန်းလာတာကိန်းလာတာကိုယ့်ရဲ့ခန္ဓာကိုယ်ကြီးကဗုဒ္ဓဓာတ်တွေအမြဲတမ်းကိုကစိတ်မှာလောဘဒေါသမောဟအဝင်မခံတော့ဘူးကိလေသာအဝင်မခံတော့ပဲနဲ့အာရင်အားတဲ့အချိန်မှာဂုံတော်တွေပွားလိုက်မေတ္တာတွေပို့လိုက်တရားတွေထိုင်လိုက်ဒါပဲလုံနေတဲ့အခါကျတော့ကိုယ့်ရဲ့စိတ်တန်တန်မှာကကိလေသာရေအလျင်မစီးဆင်းမနဲ့ဗုဒ္ဓရဲ့ဓမ္မဓာတ်တွေစီးဆင်းနေတော့ စိတ်တွေဖြစ်စဉ်ကြီးอ่ะစိတ်ဖြစ်စဉ်ကြီးอ่ะတခါတည်းကုစုဇောတွေကြီးပဲစောနေတော့တာလေလောဘဒေါသမောဟဆိုတဲ့အကုစုဇောမစောဘူးဇောနဲ့ဇောမှာကုစုဇောတွေကြီးပဲစောနေတော့တာအဲ့ကုစုဇောစောနေတော့ခန္ဓာကိုယ်ကဘာတွေဖြစ်နေလဲဗုဒ္ဓဓာတ်ဓမ္မဓာတ်တွေကိန်းသွားပြီလေသူတော်ကောင်းဓာတ်တွေကိန်းနေပြီလေအဲ့လိုသူတော်ကောင်းဓာတ်တွေကိန်းနေတဲ့ပုဂ္ဂိုလ်ရဲ့တန်တံမှာဟော သူတော်ကောင်းတွေပဲဆက်ဆံနေတယ်သူတော်ကောင်းတွေနဲ့ပဲစကားပြောနေတယ်သူတော်ကောင်းတွေနဲ့ပဲနေနေမကောင်းတာတွေကြားတာကိုရှက်လာမကောင်းတာတွေမပြောကြင်ဘူးမကောင်းတာတွေမမြင်ကြင်ဘူးမကောင်းတာတွေမကြည့်ကြင်ဘူးသူ့ရဲ့စိတ်ကိုကဓာတ်တွေပြောင်းလာတာနော်ကိုကိုရဲ့ခန္ဓာကိုယ်ကဓာတ်ခံအားကောင်းတဲ့ပုဂ္ဂိုလ်ကကောင်းတဲ့လူနဲ့ပဲပေါင်းညင်တယ်နော်မကောင်းတဲ့လူနဲ့မပေါင်းညင်တော့အဲ့ဒီလိုပဋ္ဌာန်းတရားတွေများများရွတ်ဘုံတော်တွေများများပွား ဓာတ်ကောင်းဓာတ်မြတ်တွေရှိနေတဲ့လူရဲ့နားမှာလဲအဲ့ဒီမကောင်းတဲ့ဓာတ်ရှိတဲ့လူတွေလာလို့ကိုမရတော့ကတ်လို့ကိုမရတော့အကြောင်းအမျိုးမျိုးနဲ့သူကသူဝေးထွက်သွားတော့တာရသော်ဖေဟာအဲ့ဒါကြောင့်ဓာတ်ဆိုတာတူမစုတာနော်မတူရင်မစုဘူးနော်ရှင်တေဝရလောဘအာကြည့်တယ်ဒေါသအာကြည့်တယ်မောဟအာကြည့်တယ်မနာလိုခြင်းဝန်တိုခြင်းအာကြည့်တယ်နာမည်ကြီးခြင်းနဲ့ဂုဏ်တွေကြီးခြင်းနဲ့သူနဲ့ပေါင်းတဲ့ကောကာလီကာတို့ကလည်းအဲ့လိုပဲ အရှင်သာရိပုတ္တရာပညာဉာဏ်ကြီးတော့အရှင်သာရိပုတ္တရာပေါင်းတဲ့ပုဂ္ဂိုလ်ပညာရှင်တွေကြီးပဲအရှင်မောက္ကလန်တကောကြီးတော့အရှင်မောက္ကလန်နဲ့ပေါင်းတဲ့ပုဂ္ဂိုလ်တွေမြေချိုးမိုးပြန်တကောဇံရတဲ့ပုဂ္ဂိုလ်ကြီးပဲဓာတ်တွေတူရာတူရာသွားစုကြတယ်နော်အဲ့ဒါကြောင့်မို့ဦးဇင်းတို့တရားတော်မတွေမြတ်စွာဘုရားကနံပါတ်1တရားတော်တွေကိုနာယူပါနံပါတ်2နာယူထားတဲ့တရားတွေကို မှတ်သားပြီးတော့လက်ကျက်ပြီးတော့နှုတ်နဲ့ရွတ်ဆိုနေပါပဋ္ဌာန်းတွေပဲရွတ်ရွတ်ဂုဏ်တော်တွေပဲရွတ်ရွတ်နော်အဲ့ဒီရွတ်နေတဲ့အချိန်ရွတ်နေတဲ့အချိန်တွေမှာကုသိုလ်စိတ်ကဂရေတိမ့်တဲ့ချီတိမ့်တဲ့ချီပြီးတော့မဟာကုသိုလ်ဇော်ကြီးတွေဖြစ်နေတာနော်ဂုဏ်တော်ကိုပါတွေပွားနေတယ်ပွားနေတယ်ဖြစ်နေတာပဲကုသိုလ်တွေဂရေတိမ့်တဲ့ချီပြီးတော့အဲ့တော့ဘာဖြစ်လာလဲရွတ်အားဖတ်အား ပွားများအားအဲ့ဒါတွေလောက်ပါများလာတဲ့ပုံကိုယ်တွေဘုံကံတွေကြီးလာလောကကြီးမှာဘုံကံကြီးလာတဲ့ပုံကိုယ်ကသူ့ဆန္ဒအကုန်ပြည့်တာပဲသူလှုပ်ချင်တာအကုန်လှုပ်ရတာကိုယ့်ရဲ့ကံတွေမပြည့်သေးဘူးကိုလှုပ်ချင်တာတွေမှန်သမျှအရန်ခက်ခဲပြီးနေရတယ်ဆိုဘုံကံတယ်လို့ဘုံကံဆိုတာဘာလဲပုံညကောင်းမှုကိုပြောတာ ကောင်းမှုအားကြီးတဲ့ပုံကိုကိုဘုံကံကြီးတယ်လို့ပြောတာအလှူတွေအားကြီးအောင်လုပ်ရတယ်အလှူတွေများများလှူပေးရတယ်သီလတွေစောင့်တည်ပေးရတယ်ဂုဏ်တော်ပွားခြင်းမေတ္တာပွားခြင်းတရားထိုင်ခြင်းများများလုပ်ရတယ်အဲ့ဒီလိုဒါနတွေသီလတွေတမထတွေဘာဝနာတွေကို များများ လုပ်တဲ့ပုံကိုကိုဘုံကံကြီးတယ်လို့ပြောတာဘုံကံဘုံကံဆိုတာပုံညကောင်းမှုအားကြီးတယ်လို့ပြောတာဘုံကံဆိုတာ နော်အဲ့တော့ကိုကဘုံကံကြီးခြင်းရင်မြတ်စွာဘုရားဟောကြားတော်မူတဲ့ပိယိတ်တွေပဋ္ဌာန်းတွေရွတ်ပါဖတ်ပါပွားများပေးနေပါနော်အဲ့လိုလှုပ်သောအဖြစ်ဥစ္စံတော်တရားတော်မတွေအခုရသော်ဘုရားရဲ့လက်ထက်ကဩသောနာဆိုတဲ့မထေရဲ့မဲတော်ကြီးနော်အဲ့ဒီမှာ တုတ်တန်ကြီးတစ်ခုကို तू ရွတ်တာတဲ့နေတိုင်း तू ကအဲ့တုတ်တန်ကြီးအိမ်မတန်ရှည်လျားတဲ့တုတ်တန်ကြီးအဲ့ဒီတုတ်တန်ကြီးကိုဒကမာကြီးက तू ကအာကုံနေဆောင်းထားပြီးတော့နေတိုင်းပူဇော်တာเนาะနေတိုင်းပူဇော်တာဟိုးပုံနာတွေ16ရောက်လောက်မြတ်စွာဘုရားကိုစိတ်နဲ့မေးခွန်းတွေမေးကြသူတို့မေးတဲ့မေးခွန်းတွေကိုမြတ်စွာဘုရားကအကုန်လုံးပြန်ပြီးတော့နှုတ်တော်နဲ့ပြန်ပြီးတော့ဖြေတာ ဖယားဟုတ်လားမဟုတ်လားလို့သူ့ရဲ့ဆရာကြီးကနေသူကစမ်းတတ်ခိုင်းတာလောကမှာဖယားပွင့်နေပြီလို့တော့ကြားတယ်အဲ့ဒီတော့အဲ့ဒီဖယားဟာတကယ်ဖယားဟုတ်မဟုတ်မင်းတို့သွားဆိုပြီးတော့မေခွန်းနေမေးခိုင်းတာသူ့ရဲ့တပည့်တွေကလည်းတော်တော်တော်စွမ်းနေတော့သူတို့ခက်ကစတုထဆံတမာတိလောက်ထိတချို့တလေကရတယ်လို့ပြောတယ်အဲ့ဒီလောက်ထိတမာတိအားတွေလည်းကောင်းထားတဲ့ပုံကိုယ်တွေဆိုတော့တခါတည်းအဲ့ဒီမှာ မြတ်စွာဘုရားထံသွားပြီးတော့တခါတည်းမေခွန်းနေအမျိုးမျိုးနဲ့မေးတာနှုတ်နဲ့မေးတာရှိတယ်စိတ်ထဲကမေးတာရှိတယ်အမျိုးမျိုးအဲ့ဒါတွေမေးမြန်းတဲ့မေခွန်းတွေကိုမြတ်စွာဘုရားပြန်ဖြေကြားတာအဲ့ဒီဟောကြားတော်မူတဲ့တောက်တန်ကြီးကိုဒကမာကြီးကနေတိုင်းအဲ့ဒါကြီးကိုပူဇော်တာနေတိုင်းပူဇော်ပူဇော်ပူဇော်ရင်းပူဇော်ရင်းနဲ့ အဲ့ဒီမှာတနေ့ကျတော့မြောက်ကျွန်းကပိုင်တဲ့ကုဝေဒနာမင်းကြီးကောင်းငင်ကနေခီးသွားရင်းနဲ့အဲ့ဒီမှာတခါတည်းဒကမာကြီးရွတ်နေတာ သွားပြီးတော့နားထောင်ရနေတာ။အော်ကောင်းလိုက်တာဒီတရားဆိုပြီးတော့အဲ့ဒီမှာနားထောင်နေရင်းနဲ့ပြီးလဲပြီးရောသာဓုသာဓုသာဓုဆိုပြီးတော့အဲ့ဒီမှာနာမည်သာဓုတွေခေါ်တော့မှ ဟဲ့ဘယ်သူတော့လို့မေးတော့မှအမရေးတဲ့ကျွန်ုပ်ကမြောက်ကျွန်းပိုင်နဲ့ကုဝေရနမင်းကြီးပါအမကြီးအခုရွတ်ဖတ်တဲ့ပါရာယနတုတ်တံဒီတုတ်တံကြီးသိကောင်းတာပဲတဲ့နော်တစ်ဖက်ကန်းကိုကူးမြောက်တာနော်ပါရာယနနော်ဒီဘက်ကန်းနေဟိုဘက်ကန်းကိုဘလို့ကူးမြောက်ရမလဲဆိုတာနိဗ္ဗာန်တန္တရာဒီဟုသော32ဘုံကနေဟိုဘက်နိဗ္ဗာန်ကန်းကိုကူးဖို့ရအတွက်မြတ်စွာဘုရားဟောကြားတဲ့တရားတွေနော် အဲ့ဒီပါရာယဏသုတ်တန်ကြီးကောင်းလိုက်တာတဲ့ဒီသုတ်တန်ကြီးမြတ်စွာဘုရားဟောတာကိုနာရတာမာရေးတဲ့တရင်ကောင်းနဲ့ပေးထားခဲ့ပါဦးမယ်တဲ့အရှင်သာရိပုတ္တရာတို့အရှင်မောက္ကလမထေမြတ်ကြီးတို့မနက်ဖြန်တန်ဃာတော်တွေဒီမြို့ကိုကြွမယ်နော်တဲ့အဲ့ဒီကြရင်လဲကောင်းမှုတွေပြုပြီးတော့အတုအတွက်အမျှပေးပါဦးတာရုတာရုပါတဲ့ပေးပါမယ်ပေးပါမယ်ဆိုပြီးတော့ကဲအမကြီးရဲ့သဘာကြီးတွေ ဘလောက်ထုတ်ထုတ်မကုံပါသေးတည်းဆိုပြီးသူ့စဘာကြည်တိုက်တွေကိုနိုင်ရတကိုးနဲ့တခါတည်းလှုပ်ပေးထားကြတာဘလောက်ထုတ်သုံးသုံးမကုံဘူးတဲ့ဘလောက်ထုတ်ချက်ချက်အဲ့ဒီဟာမျိုးထိသူ့မှာအကျိုးတရားတွေရသွားတယ်နော်အဲ့ဒါဒီရွတ်ဖတ်ခြင်းရဲ့အကျိုးပေါ့နော်ဒါကြောင့်မို့ဦးဇင်းတို့ဗမောဆရာတော်ဘုရားကြီးလဲသူပဋ္ဌာန်းတွေရွတ်လို့နတ်တွေကိုယ်တိုင်တွေ့ရတာတွေဆရာတော်ကြီးလဲဟောပါတယ်နော်သူပဋ္ဌာန်းအကျိုးကြောင့်မို့ဒါအခုဦးဇင်းတို့ ဒီနေပြည်တော်ကအခုဒီဆွန့်လှူတဲ့ဦးစင်းလေးဆိုတာဦးစင်းနဲ့တငယ်ချင်းသူဆိုရင်10နှစ်ကျော်လောက်ပဋ္ဌာန်းနေရွတ်တာ10နှစ်ကျော်လောက်ပဋ္ဌာန်းနေရွတ်တော့အခုအဲ့ဒီနေပြည်တော်အဲ့ဒီကျောင်းတိုက်ကြီးသူ့ကိုဘုန်းကြီးတစ်ပါးကအရှင်ဘုရားအရှင်ဘုရားစာတတ်ပေတတ်အဲ့တော့တပည့်တော်ကတော့သာသနာကိုအဲ့လောက်မလုံနိုင်ဘူးအရှင်ဘုရားဒီနေရာကြီးကိုတပည့်တော်လှူပါမယ်အရှင်ဘုရားဒီသာသနာကြီး ပြုတ်ပေးပါဆိုအဲ့ဒါဘုန်းကြီးတပါးတည်းနေတဲ့အကြောင်းကြီးဟာအဲ့ဒီဦးစင်းလေးလက်ထက်မှာအဲ့ဒါအခုတန်ကားတော့90တရားနဲ့တာမဏိကျော်စတင်တိုက်ကြီးသူတီထောင်ပြီးအခုကြောင်းနေဟိန်းနေအောင်ဖြစ်တာအဲ့ဒီဦးစင်းလေးဆိုလဲအဲ့လိုပဲအဲ့ဒါသူပဋ္ဌာန်းတရားတွေကိုအမြဲတမ်းရွတ်တယ်အဲ့တော့သူ့ကြောင်းနေကံနေအကုန်ဖြစ်တယ်နောက်မေမျိုးမှာဦးစင်းအသည့်တပါးသူဆိုလဲအဲ့လိုပဲပဋ္ဌာန်းတရားတွေနေရောညရောအဲ့ဒီဟာတွေပူဇော်ပူဇော်ဩကြောင်းကြီးတွေများနတ်ဘုံမိမ့်မကြီးတွေပေါက်နေသလားအောင်းမရတယ် တခါတည်းကြောင်းတွေကြောင်းတွေကိုအုံထနေတခါတည်းလှူကြတန်းကြအဲ့ဒါဘာလဲဆိုတော့အဲ့ဒီရွတ်ဖတ်ချင်းရဲ့ဗုဒ္ဓဖရာဟောတော်မူခဲ့တဲ့နှုတ်ကပတ်တော်တရားတွေကိုအမြဲတမ်းပူဇော်နေတဲ့အကျိုးเนาะဒါကြောင့်မို့မဟာသမယတုတ်တန်ပဋ္ဌာန်တရားเนาะအဲ့ဒီတုတ်တန်ကြီးတွေဒါမြန်မာပြည်ကဆရာတော်တွေတန်ဃာတော်တွေအမြဲမပြတ်ရွတ်ဖတ်ကြတယ်เนาะအဲ့ဒီတုတ်တန်ကြီးတွေကိုဖရာဟောတော်မူတဲ့တုတ်တန်ကြီးတွေကို ရွတ်ဖတ်သောအဖြစ်ဖရာရှင်ကိုပူဇော်ရလဲရောက်တယ်ဓမ္မကိုပူဇော်ရလဲရောက်တယ်တန်ဃာတော်အရှင်သူမြတ်တွေဒီတရားတွေအစစ်နဲ့ဟောခဲ့တာတွေပြန်ပြီးတော့အာယုံပြုရတော့တန်ဃာပူဇော်ရလဲရောက်တယ်ဒါကြောင့်မို့အဲ့ဒီလိုရွတ်ကြဖတ်ကြခြင်းအဖြစ်လဲဒါတွေကိုလည်းပဲဟိုတိုက်ရိုက်ဝိပဿနာအချိန်ပြည့်မလုံနိုင်ရင်တော့ရွတ်တာတို့ဖတ်တာတို့ဒီဟာကိုလည်းလှုပ်ပေးပါလှုပ်ပေးပါလို့ဦးဇင်းကတော့တိုက်တွန်းပါတယ်နော်တိုက်တွန်းပါတယ်ဒကာတော်မတွေကံနေမြင့်ဘုံကံနေကြီးလာရင် သာသနာတော်ကြီးကကိုပြုတ်ကျင်တော့ပြုတ်နိုင်တယ်เนาะအဲ့ဒီလိုမှမဟုတ်လို့ရှင်ဟိုဟာခက်ခဲဖြစ်ဟိုဟာဒုက္ခဖြစ်အဲဒီဘဝမှာကုသိုလ်ကံကအားနေရင်အကုသိုလ်ကံကနှိပ်စက်ခံရရေများရေနိုင်မိများမိနိုင်မယ်ဦးဇင်းတို့ရဲ့နောက်မှာမိနဲ့ရေနဲ့ဟာနောက်ကကပ်ပါနေသလိုเนาะတခါတလေအပူမီးတွေကအားကြီးရင်မီးတွေဟုံးဟုံးတောက်လောင်သွားတာပဲရေတွေအားကြီးရင်ရေလွှမ်းမိုးရတာပဲเนาะအဲ့ဒါကြောင့်မို့ အေးဓာတ်နဲ့အပူဓာတ်ဟာအမြဲတမ်းရှိနေတယ်ကိုယ့်ရဲ့ဘဝတစ်ခုမှာအဲ့တော့အမြဲမပြတ်ရွတ်တာဖတ်တာနော်ဒါတွေကိုလည်းလှုပ်ပေးနေပါလှုပ်ပေးနေသောအဖြစ်လက်တင်ချေကဘာတသိမ့်ပါရမီဖြည့်ပြီးမှပွင့်ထွန်းပေါ်ပေါက်တော်မူတဲ့ဗုဒ္ဓဘုရားရှင်ရဲ့နှုတ်တော်တော်ဖြစ်တဲ့ဓမ္မတွေပါအဲ့ဒီဓမ္မတွေကိုမြတ်စွာဘုရားကနှုတ်နဲ့ရွတ်ရမယ်ဆိုတော့ဘယ်နှချက်ပြီးပြီလဲနှစ်ချက်နော်နံပါတ်1 ဦးဇင်းတို့တရားတော်မတွေဘာလို့အမှာတော့တရားကိုနာယူရမယ်နော်နံပါတ်1ကတရားတွေနာယူရမယ်နံပါတ်2ကနှုတ်ထဲမှာဆောင်းထားလိုက်စမ်းပါနော်အခုခေမာထေဒီတို့ဆိုအရင်တော့ကပရိသတ်သမုပ္ပါကြီးကတ္တဗဘုရားရှင်ရဲ့လက်ထက်မှာဆောင်းထားတာအခုဒီဘုရားရှင်လက်ထက်ကျတော့မြတ်စွာဘုရားကအတုဝကမ္မထံကနေပရိသတ်သမုပ္ပါတရားကြီးပြန်ဟောတာချက်ချင်းသောတာပန်ကြီးတည်သွားတယ် နော်ဘာလို့လဲဆိုအရင်ဘဝက तू ကဒီတရားတွေ तू ထုံထားလို့တဲ့ဖះရှင်တွေဆိုတာအရင်ဘဝကထုံထားတဲ့ပုံကိုယ်တွေပေါ်မှာမူတည်ပြီးတော့ तू ကလှုပ်ပေးတာကြောင့်မို့ပဋ္ဌာန်းတို့မာသမယတို့ပြိဿသမုပ္ပတ်တို့နော်ပရိတ်တရားတွေတို့မိမိနှစ်သက်ရာတွေကိုဆောင်းအမျက်မပြတ်ရွတ်ဖတ်အမျက်မပြတ်ပူဇော်အဲ့လိုလှုပ်ပေးပါနံပါတ်1ပြီးသွားပြီနော်နံပါတ်3နဲ့အဲ့ဒီတရားတွေကိုပွားများရမယ်နော်နံပါတ်3က နော်စိတ်နဲ့ဆင်ញင်တာနော်ဆင်ញင်တာဆင်ញင်သုံးတတ်တယ်ဆိုတော့ဥပမာဆိုလို့ရှိရင်ကဲဓမ္မစကြာတရားဓမ္မစကြာတရားကိုဥစ္စံတို့ဒကာတော်မတွေအမြဲတမ်းနာယူကြတယ်နာယူကြတော့ပါဠိနာယူယုံနဲ့မရဘူးဥစ္စံတို့ဒကာတော်မတွေဘာလို့อ่ะအဲ့ဒီဟာကဘာတွေဟောတာလဲဆိုတာမြန်မာဘာသာပြန်ပြီးပြန်ဖတ်ပြရဒါမှမဟုတ်ဆရာတော်ဘုရားတွေဟောတာ ပြန်နာရမယ် အော်ဒါဘာပြောတာလဲနော်အဲ့ဒီမှာမြတ်စွာဘုရားကအစွန်သုံးပါးကိုရှောင်ဖို့ဟောခဲ့တယ်နော်တခါတည်းကာမတုခံလိကညုယောကအတ္တကိလမထာညုယောကဆိုတဲ့အစွန်နှစ်ပါးကိုရှောင်ပြီးအလယ်မဇ္ဈိမပရိပရာလန်းနော်အစွန်နှစ်ပါးကိုရှောင်ပြီးအလယ်မဇ္ဈိမပရိပရာလန်းနဲ့တွားတဲ့ကျင့်စဉ်ကြီးကိုမြတ်စွာဘုရားပြောတာအော်ဒီဘက်ကအစွန်တစ်ဖက်ဆိုတာလောဘတွေဒေါသတွေမောဟတွေနဲ့တာအယုံသမီးအာယုံဆိုတဲ့ နော်ဒီအာယုန်နေတဲ့မှာနေနေရင်လဲတန်တရာကြီးမလွတ်နိုင်ဘူးမြတ်စွာဘုရားနော်အာတခါတဲ့သားနဲ့သမီးနဲ့ဇနီးမယားနဲ့နေရင်းနဲ့အဲ့ဒီကနေမှဒီအာယုန်ကာမဂုဏ်နဲ့ကိုစိတ်ကနှစ်ထားတယ်နော်အဲ့ဒါမျိုးဆိုမြတ်စွာဘုရားမင်းတို့မရဘူးနေပင်နေညာတော်လည်းပဲခွာထားရစိတ်ကိုခွာထားအောင်ခွာရမှာပြောတာနော်တခါတဲ့တောထွက်မှာကျင့်ရမယ်တရားလို့ဘုရားတိုက်ရပြောတာမဟုတ်အိမ်မှာနေရင်းနဲ့ နော်ဒကာဒကမတွေတရားထုတွေရတယ်ဆိုတော့အပူမီးတွေကြားတဲ့ကနေမှနေထအောင်နေတာလေနှလုံးသွင်းတတ်အောင်နှလုံးသွင်းတာလေဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်မို့သီလတွေတမာတိတွေပညာတွေကိုကိုယ်အိမ်မှာနေရင်းနဲ့စာဝတ်နေရရှားတာတစ်ဖက်အလုတ်ကိုင်းလောက်ရတာတစ်ဖက်အဲ့ဒီတစ်ဖက်ကနေမှဒီဘက်ကလည်းတခါတည်းတရားဓမ္မတွေကို तू ကဆင်ញင်ပွားများပြီးတော့နှလုံးသွင်းနေတာအဲ့လိုနှလုံးသွင်းရတဲ့ဟာမျိုးကိုလောက် မလောက်တော့ဘဲနဲ့ဩဒီတိုင်းသားအာယုံသမီးအာယုံဆွေအာယုံမျိုးအာယုံဆိုတဲ့ဒီအာယုံ၅ပါးကာမဂုဏ်တရားထဲမှာပဲစိတ်ကိုနှစ်ပြီးနေရင်အဲ့ဒါအစွန်းတစ်ဖက်ရောက်တယ်အဲ့ဒါမတရားဖို့တရားမရနိုင်ဟာငါတော့ကြင့်မယ်ကွာဆိုပြီးတော့တခါတဲ့ကိုကိုကိုအတင်းနှိပ်ဆက်ပြီးတော့အပြင်းထန်ကြီးအတ္တကိလမထလောက်ပြလိုက်မယ်ဆိုရင်အဲ့ဒါမျိုးကလည်းပဲမရဘူးတဲ့ဒေါသနဲ့ဖက်ပြိုင်နေလို့ဟိုဟာကြတော့လောဘနဲ့ ကာမတုခံတိကနိယောဂကြောလောဘနဲ့ဖက်ပြိုင်ပြီးတော့ तू ကတာယာပွဲတွေနောက်ပဲလိုက်နေတာတဏှာလောဘနဲ့ပေါင်းနေလို့ဟောဟာကြတော့တခါတည်းဒေါသနဲ့ဖက်ပြိုင်ပြီးတော့အန်ကြိတ်မန်ကြိတ်ပြီးတော့ကို တခါတည်းအဲ့မှာနေရေငုံမိလုံတုံးခုံဇေခတ်ဆိုပြီးတော့တခါတည်းအဲ့ဒီအမျိုးမျိုးသောအကျင့်နော်တခါတည်းအိုးခန္ဓာကိုယ်ကြီးတွေကိုတခါတည်းအေးတဲ့အချိန်ကြတော့တခါတည်းကိုတုံးလုံးကြီးတွေနဲ့ဥစဉ်တို့မှာဂင်းကမြေကမ်းမနဲ့တိုင်သွားရင်တွေ့ရစာထုတွေ တခါတဲ့ဒီလောက်အေးချမ်းနေတဲ့ဆောင်းတွင်ကြီးဩဟိမောတာတောင်ကလေရလာရင်အမတန်အေးတာဦးဇင်းတို့ဗာဒနတိမှာနေရတဲ့အခါကျတော့အဲ့ဒီလောက်အေးမြတဲ့အချိန်ကာလမှာခိုက်ခိုက်တုံးနေတာကိုတို့ကအဲ့ဒါဒီတိုင်းမှာအဝတ်မဝတ်ဖက်နဲ့နေတာအများကြီးပဲတို့ကျင့်နေကြတာအဲ့ဒီလိုတခါတည်းအတ္တကိလမထအကျင့်နေတဲ့ဒေါသနဲ့ဖက်ပြိုင်ပြီးတော့အန်ကျိတ်မန်ကျိတ်ပြီးတော့ဒါကိုသိခံပြီးတော့မိတ်ကျိတ်ပြီးတော့သူကအဲ့လိုနေတာမက်ကင်လန်မဟုတ်ဘူးเนาะ မက်ကင်လာမဟုတ်ဘဲနဲ့တခါတည်းအဲ့ဒီအတ္တကိလမထလမ်းကြီးတွေအဲ့ဒါမျိုးနဲ့လည်းနိဗ္ဗာန်မရဘူးเนาะတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝတမ္မာဝါယမတမ္မာတတိတမ္မာတမာတိဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီမဂ်ကင်၈ပါးဆိုတဲ့အကျင့်ကြီးရှိတဲ့ခြေသားတော်အဲ့ဒီမဂ်ကင်၈ပါးအကျင့်မှာသီလရဲ့ဟောသီလ၃ပါးเนาะ တမဝါစာတမကမ္မန္တတမအာဇီဝါကောင်းသောစကားကို ပြောမယ်နော်ကောင်းတဲ့အသွယ်မွေးဝမ်းကြောင်းတွေလုပ်မယ်နော်အဲ့ဒီလိုသီလမက်ခင်တမာတိမက်ခင်တမာဝါယမတမာတတိတမာတမာတိတဲ့ဟောတမာတိမက်ခင်က၃ပါးသီလမက်ခင်က၃ပါးဟောပညာမက်ခင်၂ပါးအဲ့ဒီမက်ခင်၈ပါးတွေကိုသေးသေးချာချာညံနဲ့ဆင်းညင်တာအော်မြတ်စွာဘုရားက ဒီလိုအာယုံနေနောက်လိုက်ပြီးရုပ်ရှင်လေးကြည့်လိုက်ဒီဝီလေးကြည့်လိုက်အခုခေတ်ဆို Facebook လေးကြည့်လိုက်ဒါလေးတွေနဲ့အချိန်ဖြုံးနေလို့တော့မရဘူးလေအဲ့ဒီအာယုံထဲမှာမျောပြီးတော့တခါတည်းလောဘတွေဖြစ်လိုက်ဒေါသတွေဖြစ်လိုက်နဲ့သွားနေတာမဟုတ်လားသွားနေတော့တရားကိုတကယ်လိုချင်တဲ့ပုဂ္ဂိုလ်ကအဲ့ဒီအာယုံတွေအကုန်ခွာရမယ်ဩတဖြည်းဖြည်းနဲ့ငါလျှော့ရမှာသူကဒီလိုလာရတာနော်တဖြည်းဖြည်းချင်းတဖြည်းဖြည်းချင်းလေး နောက်တခါတည်းဒုံးတီကြီးလှုပ်လို့မှမရတာအဲ့တော့အော်ဒီနေ့ငါတီဗီကြည့်ချိန်ဘလောက်အဲ့ဒါမျိုးဆိုလို့ရှင်ကဲတော်ပြီတော်ပြီအဒါမလုပ်တော့ဥစဉ်ဆိုဥစဉ်ဒီကြောင်းရောက်ကြတယ်တီဗီဆိုဥစဉ်ထားမခံဘူးဒါအခုဒီမှာဒီဒီဒီတီဗီကြီးကဒါဥစဉ်တော့ဒကာဒကမကြီးနဲ့ဥစဉ်တရားဟောတဲ့အချိန်မှာပဲကွန်ပျူတာနဲ့ချိတ်ဆက်ပြီးဒီတီဗီသုံးတယ်တီဗီတွေမထားဘူးဥစဉ်ဘာကြောင့်လဲဆိုတော့အလုတ်ပြတ်မှာဆိုလို့ ။အိုးသတင်းနားထောင်ဖို့ဘာညာအရင်တော့ပြောအိုးသတင်းကအရင်ပြဘူး။ကြာတော့အဲ့ဒီသတင်းကနေတခါတဲ့အချိန်နေကုန်ပြီကို့အတွက်အလုပ်ပြတ်တယ်သူဥစ္စာမထောင်မထောင်အခုတီဝီရဲ့အဲ့ဒါနဲ့ဒီတိုင်းပဲသူတို့ကသူတိမ့်တာအခုဒါဒကမာကြီးတို့ဒကာကြီးတို့ကျေးဇူးအခုတရားဟောရတော့မှအဲ့ဒါဥစဉ်ကိုကွန်ပျူတာလေးနဲ့ဆိုတော့သေးသေးဆိုရှေ့မှာမမြင်တော့အားမရတော့ဥစဉ်ကတရားဟောရင်လည်းစိတ်ကစိတ်အာရုံလူအာရုံထက်ထက်ပြောတော့ အဲ့ဒီမှာရှေ့မှာသေးသလေးနဲ့ဆိုတော့အာမရဘူးမရတော့မှအဲ့ဒါနဲ့ဒကာတွေကဒီမှာအဲ့ဒီဘူးကြီးရှိတယ်လေအရှင်မြတ်အဲ့ဒါကြီးနဲ့ဆင်ပေးမယ်ဆိုတော့အခုတော့ဒီမှာဒကာတို့မတွေအကုန်မြင်နေရတာပေါ့လေအဲ့ဒီဘူးစက်ခရီးနဲ့အဲ့ဒါနဲ့လှုပ်ပြီးတော့မှအခုကျအကုန်မြင်ပြီးတရားဟောရတော့ပို့ပြီးအာယုံရတာပေါ့အဲ့ဒါမျိုးဖြစ်အောင်လုပ်တာ လုပ်တာဘာကြောင့်လဲအာယုံနေသိမ့်တာနော်အာယုံနေသိမ့်တာအဲ့ဒီကနေပြီးတော့ဒါအခုပြောသလိုပဲနောက်ပိုင်းကျတော့သတင်းဖတ်တာလေးတွေဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ဖြတ် ဘာသတင်းမှအခုဆိုဖက်လည်းမဖတ်တော့ဘူးနားလည်းမထောင်တော့ဘာမလုပ်တော့ဘူးဒါတဖြည်းဖြည်းချင်းကိုကိုကို ပြန်စိတ်ကိုဆုံးမပြီးတော့အော်အရင်တော့ကတော့ငါနိုင်ငံခြားသာသနာပြုနေရဆိုဟိုကမသိလို့မဖြစ်ဘူးဒီကမသိလို့မဖြစ်ဘူးဆိုတဲ့စိတ်တွေရှိတာကိုအဲ့တော့ကဘာရရနဲ့ရမောင်တန်းအလုံးလောက်ရတဲ့အဲအခါလေးကျတော့ကိုယ့်ရဲ့စိတ်မှာအော်ဒါလေးတွေကသိထားအောင်မှာဟဲ့နိုင်ငံတကာဘုန်းကြီးတွေနဲ့လည်းဆက်ဆံရပြောရဆိုရအမျိုးမျိုးဆိုတော့နောက်ပိုင်းတော့အဲ့ဒါတွေတဖြည်းဖြည်းနဲ့ကဲအဲ့ဒါတွေကအရေးမကြီးတော့ဘူး ငါသေဖို့ကနီးလာပြီနီးလာပြီနီးလာပြီကိုကိုကိုပြန်သုံးသက်ဒီနေ့ဆွမ်းသာပြန်ပြီးတော့တရားဟောပြန်လာရင်တော့လမ်းပြောသေးတယ်တို့ဘုန်းကြီးဆိုတော့မိရရှုခံမှာအဲ့တော့မိရှုခံခါနာနီးပြီနီးပြီဆိုတော့မရဏတတိပွားနေတာနော်ပွားတာပွားတာနော်တရားတော်မတွေရောအဲ့ဒါမျိုးကိုကစိတ်ကိုပွားထားတာကိုယ်စိတ်ကိုအဲ့ဒီလိုအမျက်မပြတ် ပွားထားတဲ့အခါကျသေခြင်းတရားကြီးတွေလာဘာကြောက်เสียလို့မလဲဟုတ်တယ်မို့လားမပွားလို့ကြောက်ရတာလေအခုအဲ့ဒါကြောင့်မို့မြတ်စွာဘုရားကဆင်ញင်သုံးတတ်ထားပါတဲ့ဆင်ញင်ထားသုံးတတ်ထားတဲ့ကိုယ်စိတ်လေးကိုအဲ့ဒါမျိုးတွေကိုဆင်ញင်ထားတယ်သုံးတတ်ထားတယ်အော်ဒါကတော့သီလဒါကတော့သမာဓိဒါကတော့ပညာအော်ဒီတရားတွေကိုမြတ်စွာဘုရားဟောထားတာပါလားအော်သီလဆိုတာ၃မျိုးအော်ဒီသီလဆိုတာဘာတွေလဲ တမဝါစာနော်အော်စကားပြောတိုင်းပြောတိုင်းကိုဖះကောင်းကောင်းမွန်မွန်ပြောရမယ်ချိုချိုသားသားပြောရမယ်ရင်ရင်ကျေးကျေးပြောရမယ်ကြံ့ကြံ့ထန်းထန်းမပြောရဘူးတမဝါစာနော်တမကမ္မတာကိုလှုပ်တဲ့အလုပ်တွေကောင်းတာကိုပဲလှုပ်ရတယ်မကောင်းတာမလှုပ်ရဘူးတမအာဇီဝကိုဘဝတစ်ခုအသက်မွေးဝမ်းကြောင်းဆိုပေမဲ့အိုးဘဝအသက်ရှင်ပြီးရောတတ်တာတွေဖြတ်တာတွေမကောင်းတာတွေမလှုပ်ရဘူးမြတ်စွာဘုရားနော် တေရီတေရက်တွေနဲ့ပတ်သက်လို့မယောင်းရဘူးနော်လက်နက်တွေမယောင်းရဘူးလူကုန်ကူတာမလုပ်ရဘူးသူများဒုက္ခဖြစ်မဲ့ဟာမျိုးတွေမယောင်းရဘူးမဝဲရဘူးမြတ်စွာဘုရားကအဲ့ဒါမှတမ္မာအာဇီဝဖြစ်တယ်အဲ့ဒီသီလနဲ့ကလည်းအရင်ဆုံးပြည့်စုံရတယ်ဒါတွေကစင်ញံသုံးတတ်ရတယ်။အော်သီလနဲ့ပြည့်စုံပြီးတော့ငါမှာတမ္မာဝါယမဆိုအာထုတ်မှုရှိရလားဒီနေ့တရားလေးတနားရီလောက်တော့မှ ငါထိုင်ပြည့်ရလားပြန်သုံးသပ်ရတယ်အဲ့ဒါတနေ့တနားရီလောက်တော့မှဖြစ်ပါဘူးဖေ။ဒီဝီရှေ့ကျတော့နှစ်နာရီသုံးနာရီကြာတယ်နော်။သူဘာလို့အဲ့ဒါဝီရိယတွေညော့ကြနေတာ။ဝီရိယတွေညော့ကြနေတာဟိုမှာအာယုန်နေအဲ့ဒီဟာတဲ့ကျတော့မျက်စိအစာထိုင်ကျွေးနေတာဟိုမှာငုတ်တုတ်ထိုင်ပြီးတော့ဘလောက်ကျွေးကျွေးဝါတယ်လည်းမရှိဘူး။ကြည်ပြီးရင်ကြည်ကျင်တာပဲကြည်ပြီးရင်ကြည်ကျင်တာပဲ။အဲ့တော့အာယုန်တွေကိုမသိမ့်တဲ့အခါကျတော့ဖရာသေးရှေ့ကျတော့ ပြင်းလိုက်တာဖះစဉ်ချေသွားတော့မယ်ဆို တောင်လှဲ့မြောက်လှဲ့နဲ့သူကတီဝီချေကျတော့ဇက်ကလေးရောက်သွားတာเนาะဆွဲတဲ့အာယုံကြီးကမတူဘူးအဲ့တော့အဲ့ဒီမှာအာယုံကဖះစဉ်ချေရောက်အောင်ဘာပြန်လောက်ရမှာဝီရိယနဲ့တိုးတင်ရဝီရိယနဲ့တွန်းတင်ရဩမဖြစ်ဘူးမဖြစ်ဘူးရောက်မို့ဦးစင်းအကြိမ်ကြိမ်ပြောနေဦးစင်းတော့အဋိဌာန်နဲ့ပြင်းတာပဲဘုန်းကြီးတွေလည်းဒီတိုင်းပဲလေလောက်ရမှာတရားလောက်ရင်းနဲ့တခါတလေကျတော့ဖះစဉ်ချေသွားမှာပြင်းလာတယ် အဲ့ဒီကြတော့ဘာလို့လဲအဋိဌာန်တက်ထားတာဦးဇင်းဆိုအဋိဌာန်တွေလောက်ထားတာတနေ့တနေ့ဦးဇင်းလောက်တဲ့အဋိဌာန်တွေအများကြီးပဲအဲ့ဒါဘေးကဘုန်းကြီးတွေသိရင်တော့ဟာကိုတော့တော်တော်လောက်နိုင်ပါလားတဲ့တနေ့တနေ့အဲ့ဒါတပြည့်တော့မပြတ်အောင်လို့ကိုဒိတ်အများကြီးဒိတ်ထန်ထားတာလို့တရားဟောခြင်းလေးဟောကြတဲ့အချိန်ဂုံတော်နဲ့မေတ္တာနဲ့တရားထိုင်တာနဲ့ယွတ်တဖတ်တာနဲ့တစ်ချိန်လုံးကိုအကုန်လုံးအဲ့ဒါမျိုးတွေဟိုလောက်ထားတာဘာလို့လဲဆိုဝီရိယနဲ့တွန်းတင်ထားတာနော်ဝီရိယနဲ့ အဲ့လိုဒိဋ္ဌာန်ကြီးတွေလောက်ထားတော့မပြတ်ချင်တော့ဘူးတဲ့အဲ့တော့ဘာဖြစ်ကုသိုလ်တရားနော်ကောင်းမှုတွေအများကြီးလုပ်ဖြစ်တယ်တနေ့တနေ့ဟာပြန်အာယုံပြုတ်လိုက်တယ်ပြုတ်လိုက်တယ်အော်ငါမှတနေ့တနေ့အော်ပွားလိုက်တဲ့ဂုံတော်တွေနော်အော်ငါမှတနေ့တနေ့နဲဘူးဂုံတော်1000 2000နီးပါးပွားတာဦးဇေယတနေ့တနေ့ကိုနော်တနေ့တနေ့ဂုံတော်ကြီးကလည်းအများကြီးပွားတယ်အော်ကိုတရားတွေငါမှလှုပ်ဖြစ်လိုက်တာပြန်ပြန်တွေးမိတိုင်းတွေးမိတိုင်း ဟောကိုကကြည်နိုးရတယ်ဝမ်းသာရတယ်ကုစုဆိုတာနော်ဝမ်းမြောက်ရတာအဲ့ဒါကြောင့်မို့ဆင်ញင်ပွားများတဲ့ဝီရိယနဲ့လည်းအဲ့လိုတွန်းတင်ရအော်တမ္မာဝါယမတမ္မာတတိအော်ငါတမ္မာဒီဘလောက်တည်သလဲဟောကိုတမ္မာဒီလေးဘလောက်တည်လဲကိုစိတ်လေးဘလောက်တည်လဲဒါလေးကိုလည်းသုံးတာတမ္မာတမာတိငါဘလောက်တမာတိတွေရနေပြီလဲဟောအဲ့ဒီတမာတိမရရင်ရှေ့ကပညာမဖြစ်နိုင်သေးဘူးအဲ့တော့ငါတနေ့တနေ့ငါတမာတိကိုအားကောင်းအောင်ငါလုပ်မယ်ဟော ကိုယ်တမာတိတွေကိုအားကောင်းအောင်ပြန်လှုပ်ရင်းလှုပ်ရင်းနဲ့တမာဒိဋ္ဌိတမာသင်္ကပ္ပတော့ဉာဏ်ပညာပိုင်းရောက်သွားတာနော်ဒိဋ္ဌိအယူတွေကွာသွားတယ်အမှန်တွေမြင်လာအဲ့ဒီလိုဆင်ញင်သုံးတတ်ရတယ်တဲ့တတိယအဆင့်ပါနော်အဲ့လိုဆင်ញင်သုံးတတ်ရတဲ့အနိစ္စတရားဒုက္ခတရားအနတ္တတရားဩဒါတွေဟာ ခန္ဓာ၅ပါးဆိုတာဒါပါလားနာယူထားတယ်အဲ့ဒါတွေကိုရွတ်ဆိုထားတယ်ရူပခန္ဓာ ဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာအော်ဒါခန္ဓာ၅ပါးဆရာတော်ဟောတာပါလားအော်ငါလည်းရသလားစိုးကြည့်သမဲရူပခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာအော်ငါနှုတ်ထဲငါလည်းရပြီ၅ပါးသစ္စာလေးပါးရပြီလားဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမဂ္ဂသစ္စာဒါကနာလိုက်တာနာရင်နဲ့ကိုယ်နှုတ်ကပြန်ဆိုတော့အော်သစ္စာလေးပါးလည်းငါလည်းသိဒုတိယအဆင့်က နှုတ်နဲ့ဆိုတယ်ကိုကို၌နှုတ်ထဲမှာသစ္စာလေးပါးတွေရလာပြီမဂ်ခင်7ပါးတွေလာရလာပြီအနေစာလို့သိတယ်ဒုက္ခလို့သိတယ်အနတ္တလို့သိတယ်အော်ငါရဲ့စိတ်ထဲမှာဒါတွေသိလာပြီနှုတ်တွေတဲ့ဆိုးလာပြီ ပထမဆင့်နာယူတယ်ဒုတိယဆင့်ရွတ်ဆိုလာပြီတတိယဆင့်အော်အဲ့ဒါကြီးအဓိပ္ပာယ်တယ်အနဲ့အဓိပ္ပာယ်တွေအော်ဒုက္ခသစ္စာဆိုတာဘာလဲပင်စုပါဒနက်ခန္ဓာဒုက္ခခန္ဓာ၅ပါးကြီးကိုမြတ်စွာဘုရားဒုက္ခသစ္စာလို့ဟောတာမြတ်စွာဘုရား အဲ့တော့ကိုကဆင်ញံသုံးသပ်တဲ့အခါကျတော့အော်ကိုခန္ဓာကိုယ်ကြီးကြည်သံဒီခန္ဓာကိုယ်ကြီးမှာရူပခန္ဓာဆိုတဲ့ရုပ်သဘောတွေရှိတယ်ပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါးရဲ့အဖွဲ့အစည်းကိုရုပ်လို့ပြောတာအဲ့ဒီရုပ်သဘောတွေကဘူတလဲဧတလဲခန္ဓာကိုယ်ညာနေကြည့်လဲဒိတ်ကလဲရိတ်ကလဲရွာရွာမွားမွားပြောင်းနေတာအော်ရုပ်တရားတွေကသူ့အနေနဲ့သူတခါတည်းခန္ဓာကိုယ်ကိုကြည်လိုက်လို့ချင်းဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ် ရွာရွာရွာရွာရွာရွာမောမောမောမောမောချိန်ချိန်ချိန်ချိန်ချိန်အော်ပူလာလိုက်အေးလာလိုက်တောက်လာလိုက်တင်းလာလိုက်အော်ဒီယုတ်တရားတွေဟာမမြဲပါလားအနိစ္စတရားတွေပါလားဟောယုတ်ရဲ့အနိစ္စကိုကြည့်တာဆင်ញံသုံးတတ်နေတာနော်ယုတ်ရဲ့အနိစ္စကိုဆင်ញံသုံးတတ်ပြီးတော့ကြည့်နေနေအော်ယုတ်တရားတွေဆိုတာဘာတစ်ခုမှလည်းမမြဲပါလားဒီယုတ်ကြီးကိုငါယုတ်ငါယုတ်လို့ပြောနေတာ အခုပူရာတက်လက်အေးရာတက်လက်လာအမျိုးမျိုးပြောင်းနေတာအဲ့ဒါကိုဖះကမမြဲလို့အနှိမ့်စလို့ပြောတာပါလားဟောရုပ်ရဲ့အနှိမ့်စကိုမြင်ပြီနော်ကဲနာရဲ့အနှိမ့်စလေးကြီးဩတင်တာပေါ်တင်တာလေးသွားသိတင်းတာသွားတည်တဲ့စိတ်လေးကအပြီးရှိသေးလားကြည့်လိုက်တော့မရှိဘူးတည်တဲ့စိတ်လေးကလည်းပြဲအတိတ်လေးတွေးတယ်ကိုကတည်လိုက်အဲ့ရှိရဟိယစိတ်လေးဖြစ်ပြီးပြက်ပြန်ပြီအနာဂတ်တွေးတယ်ကိုကတတိထားလိုက်အဲ့အနာဂတ်တွေးတဲ့စိတ်ကမရှိပြန်ဘူးဖြစ်ပြီးပြက်ပြန်ပြီ ဖြစ်ပြီးပြက်ပြန်ပြီဆိုတော့အော်ဒီစိတ်ကလေးဟာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အော်ဝိညာဉ်ဆိုတဲ့နံတရားကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အော်ရူပခန္ဓာဆိုတဲ့ဒီယုတ်တရားကြီးကပူတလဲအေတလဲဒိတ်ကလေးရိတ်ကလေးရွာရွာမွားမွားအော်ရုပ်တွေဟာဖောက်ပြန်နေပါလားပြောင်းလဲနေပါလားဆိုရုပ်ရဲ့အနေစာကိုသိတယ်ဝိညာဉ်နဲ့ခန္ဓာဆိုတဲ့ဝိညာဉ်အနေစာကိုသိတယ် ဝေဒနာတဲ့အဲ့ဒီတင်းနာပေါ်တောက်နာပေါ်တော့ကောင်းတယ်လို့ခံစားလိုက်ဆိုတယ်လို့ခံစားလိုက်အလဲလက်ခံစားလိုက်ဆိုတဲ့ခံစားမှုဝေဒနာတွေကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အော်ခံစားမှုဝေဒနာတွေကလည်းဖြစ်ပြီးပြက်နေရပါလားဖြစ်ပြီးပြက်နေရပါလားခံစားမှုဝေဒနာတွေဖြစ်ပြက်အဲ့ဒီကနေမှအော်တင်းတယ်တောက်တယ်ပူတယ်ထုံတယ်လို့တင်ညာပေးနေတယ်မှတ်သားတတ်တဲ့တင်ညာတွေကလည်းမြဲတာမမြဲဘူးသူကလည်းဖြစ်ပြက်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 ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးရုပ်တရားနာမ်တရားတွေသည်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်မှုအနိစ္စတရားတွေပါလားဒီအနိစ္စတရားတွေသည်အော်ဖြစ်ချင်းပြက်ချင်းဒလဇတ်ဖြစ်ပြက်နေရလို့မြတ်စွာဘုရားကဒုက္ခလို့ဟောတာနော်အမျက်မပြတ်ဒလဇတ်ဖြစ်ပြက်နေရလို့ဒုက္ခအဲ့ဒီဒုက္ခတရားတွေသည်မဖြစ်ပါနဲ့မပြတ်ပါနဲ့လို့ အမိန်ပေးလို့မရလို့အနတ္တအနိစ္စရဲ့လက္ခဏာဒုက္ခရဲ့လက္ခဏာအနတ္တရဲ့လက္ခဏာနဲ့ခန္ဓာ၅ပါးယုံနာ၅ပါးပေါ်မှာဆင်ញင်သုံးတတ်တာအဲ့လိုဆင်ញင်သုံးတတ်ပြီးတော့နေတဲ့အခါကျတော့အဲ့ဒီမှာဘာတွေတစ္ဆာလေးပါးမှာဘာစတွေ့လာမလဲဒုက္ခတစ္ဆာကိုပိုင်းခြားသိလားဩအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတယ်ဆင်ញင်သုံးတတ်ရင်းနဲ့ အနေစာတွေကိုမြင်လာတယ်အနေစာမြင်ရကနေပြီးတော့ဒုက္ခတွေကိုမြင်လာတယ်။အော်ယုတ်တရားတွေနန္တရားတွေဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်။နော်ဒီယုတ်တရားလည်းဖြစ်ပြက်ဖြစ်ပြက်နန္တရားလည်းဖြစ်ပြက်ဖြစ်ပြက်ဒီယုတ်နဲ့ဒီနန္တွေဒီဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်ပြက်နေပါလားလို့ယုတ်နံရဲ့ဖြစ်ချင်းတွေပြက်ချင်းတွေဒလသကြည့်နေနဲ့ခန္ဓာကြီးကဒုက္ခကြီးလို့မြင်လာအဲ့ဒီဒုက္ခမြင်တဲ့အခါကျတော့မှ ဒီဒုက္ခကိုမတွေ့တာတော့ဘူးသမှုရိယကိုပယ်တာအဲ့ဒီဒုက္ခသစ္စာသမှုရိယသစ္စာတရားနှစ်ပါးကိုသိအောင်သဘောပေါက်အောင်လုပ်ရမယ်အဲ့ဒီဒုက္ခသစ္စာသမှုရိယသစ္စာမသိဘဲနဲ့မဂ္ဂသစ္စာ မသိနိုင်ဘူးនិရောဓသစ္စာ မသိနိုင်ဘူးအဲ့ဒီသစ္စာလေးပါမသိဘဲနဲ့ဒုက္ခရဲ့အဆုံးဆိုတာလဲဘယ်သောခါမှမရောက်နိုင်ဘူးချက်သားတော့ ဒါကြောင့်မို့တတိယအဆင့်အနေနဲ့ကသစ္စာတရားတွေမဂ်ခင်၈ပါးတွေကိုမိမိကအခုလေ့လာပြီးတော့ပွားများပြီးတော့အော်ခန္ဓာ၅ပါးဆိုတာရူပခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာအော်ဒါခန္ဓာ၅ပါးပါလားနော်မဂ်ခင်၈ပါးသစ္စာ၄ပါးဒါတွေကိုသိအောင်လုပ်သိအောင်လုပ်ပြီးတော့မှအဲ့ဒီဟာရဲ့အနက်အတိတ်ပဲသဘောတွေကိုဆင်ញင်တာ ဆင်ញင်သုံးသတော့တဲ့အခါကျတော့မှဒုက္ခသစ္စာတွေမြင်လာတော့သမှုရိယကိုပယ်မှာအဲ့ဒါကြောင့်မို့ပထမအစင်နာယူတယ်ဒုတိယအစင်ရွတ်ဆိုတယ်သစ္စာလေးပါးမဂ်ကင်၈ပါးတွေရွတ်ဆိုမယ်တတိယအစင်သစ္စာလေးပါးမဂ်ကင်၈ပါးတွေရဲ့သဘောအဓိပ္ပာယ်တွေကိုသိအောင်လုပ်မယ်စတုထအစင်ဟော तू ကပညာစတုထအစင်မှာ ။ तू ကဘယ်ပညာနဲ့လုပ်မလဲ။တမ္မာဒိဋ္ဌိဆိုတာအမှန်မြင်တဲ့ तू ကဒိဋ္ဌိခွာတဲ့အခန်း။ဒိဋ္ဌိခွာတဲ့အခန်းဆိုတော့ကဲဒကာဒကမတို့အခုရူပခန္ဓာဆိုတဲ့ဒီယုတ်တရားတွေပူတလှဲ့အေးတလှဲ့တောက်တလှဲ့တင်းတလှဲ့တက်လာတဲ့အခါကျတော့ငါပူလိုက်တာငါနာလိုက်တာဆိုရင်ဒိဋ္ဌိ။အော်ငါဆိုတာမှမရှိတာယုတ်တရားတွေဟာ ပူလိုက်အေးလိုက်တောင်းလိုက်တင်းလိုက်ထုံလိုက်ကျင်လိုက်ပထဝီတေသောအာဝဝါယောဆိုတဲ့မဟာဘူတယုတ်တွေဓာတ်သဘောတွေယုတ်သဘောတွေကဖောက်ပြန်ပြောင်းလဲနေတာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးငါကိုဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးလို့အမှန်မြင်အောင်ကြည့်ပြီးတော့ရုပ်ပေါ်မှာသုံးသပ်လိုက်တဲ့အခါကျတော့ရူပခန္ဓာပေါ်မှာဒိဋ္ဌိပြုတ်သွားတာကိုယ့်ရဲ့ခန္ဓာ၅ပါးပေါ်မှာဒိဋ္ဌိကမှာနော် ရုပ်ပေါ်မှာဒိဋ္ဌိကတ်တယ်နာမ်ပေါ်မှာဒိဋ္ဌိကတ်တယ်နာမ်ခန္ဓာ၄ပါးပေါ်မှာဝေဒနာကိုလည်းငါလို့သွားယူရင်ဒိဋ္ဌိစိတ်ကိုလည်းငါစိတ်လို့ယူရင်ဒိဋ္ဌိတင်ညာကိုငါလို့ယူရင်ဒိဋ္ဌိသင်္ခါရကိုငါလို့ယူရင်ဒိဋ္ဌိအဲ့ဒီခန္ဓာ၅ပါးပေါ်မှာသွားပြီးတော့ရုပ်ဝေဒနာတင်ညာသင်္ခါရပေါ်မှာသွားပြီးတော့သက်ကာယငါကိုငါဟာငါဥစ္စာဆိုပြီးသွားပြီးအယူလွဲလိုက်တာအယူလွဲလိုက်တာရုပ်ကိုလည်းငါရုပ်လို့ယူလိုက်တာဝေဒနာကိုလည်းငါခံစားတယ် စိတ်ကိုလည်းငါစိတ်မှတ်သားတာလည်းငါလောဘဒေါသမောဟဖြစ်တော့လည်းငါပဲဆိုပြီးတော့အဲ့လိုယူလိုက်ရင်ဒိဋ္ဌိအဲ့ဒီဒိဋ္ဌိကိုခွာတတ်အောင်လို့အခုတရားထိုင်တဲ့အခါကျတော့သီခံပြီးတော့တင်နာကြီးတောက်လာတက်လာတယ်တောက်နာကြီးတက်လာတယ်ရှေ့ကစိတ်ကငါတင်းတယ်လို့သွားယူနောက်ကစိတ်ကငါဆိုတာမဟုတ်ဩဒါရုပ်ရဖောက်ပြန်တဲ့သဘောပါလားပူဓာကြီးပေါ်တယ်ဩငါပူဓာမဟုတ်ရုပ်ရဖောက်ပြန်တဲ့သဘောပါလား ကိုက်တာကြီးပေါ်တယ်ငါကိုက်တာမဟုတ်ရုပ်ရဲ့ဖောက်ပြန်ဖောက်ပြန်တဲ့သဘောပါလားလို့ဘူးတလဲတောင်းတလဲတင်းတလဲထုံတလဲကျင်းတလဲဘလို့တွေပဲဖောက်ပြန်ပြောင်းလဲဖောက်ပြန်ပြောင်းလဲလို့နေနေဦးဇင်းတို့ဒကာဒကမတွေအော်ဒါရုပ်ရဲ့ဖောက်ပြန်တဲ့သဘောပါလားဒီရုပ်ဖောက်ပြန်တာမှာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးငါကိုဆိုတာမရှိဘူးသူ့တဘာဝသူ့အတူဖောက်ပြန်နေတဲ့သဘောတက်တက်ပဲလို့တဘာဝကိုကြည့်ပြီးတော့ ရုပ်ရဲ့အနိစ္စကိုမြင်အောင်ရှုပါတဲ့အဲ့လိုရှုလိုက်လို့ရှိရင်ဒကာဒကမတွေဟာဒီရုပ်ပေါ်မှာဒိဋ္ဌိကတ်သေးလားမကတ်တော့ဘူးเนาะရုပ်ပေါ်မှာဒိဋ္ဌိပြုတ်သွားတာငါရုပ်မဟုတ်ဘူးဆိုတော့သူ့အနဲ့သူလမ်းမေးထားတဲ့တစ်တုံသူ့အသူဘသူခလုတ်တိုက်တိုက်ကိုယ်နဲ့မှမဆိုင်တာဟုတ်တယ်မို့လားသူ့အသူဘသူမီးရှို့မီးရှို့အဲ့ဒီလမ်းမေးရတစ်ရွက်တွေအမိုက်တွေငုတ်တွေဟာကိုယ်နဲ့မဆိုင်သလိုကိုချက်သားတို့မင်းတို့ရဲ့ရုပ်ကို ဒီယုတ်ဟာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးဆိုတာကို ရှူသမ်းပါဘုရားကအဲ့လိုပြောတာနော်နတ်တုံမာကတော့မှာချက်သားတို့မင်းတို့အခုပိုင်ဆိုင်ထားတဲ့ယုတ်တရားကြီးတွေဘာမှမင်းပိုင်တာရှိလို့လဲတဲ့ဆံပြားနေခြေပြားတိအမိတ်ပေးလို့ဘာမှရတယ်ဆံမင်လဲတပင်တော်မှမကြွပါနဲ့သွားလဲတစ်ချောင်းမကြွပါနဲ့အရေတွေမတွတ်ပါနဲ့ပါးရည်တွေမတွတ်ပါနဲ့နားရည်တွေမတွတ်ပါနဲ့နာမျက်စိတွေမမွဲပါနဲ့နားတွေမထိုင်းပါနဲ့ခါးတွေမကိုင်းပါနဲ့ ပေးကြည်စားအမိတ်နဲ့ရသလားမရဘူးဖေမရရင်အဲ့ဒီရုပ်ဟာမင်းတို့မပိုင်ဘူးမြတ်စွာဘုရားကအဲ့ဒီမပိုင်တဲ့ရုပ်တွေကိုညာနဲ့အော်ဒီရုပ်တရားဖေငါကိုမဟုတ်ပါလားငါဥစ္စာမဟုတ်ပါလားငါမဟုတ်ပါလားဆိုရင်အဲ့ဒါတက္ကာယဒိဋ္ဌိကိုဖြုတ်တာအဲ့ဒါမှတမ္မာဒိဋ္ဌိဖြစ်မှာနော်အဲ့ဒီတမ္မာဒိဋ္ဌိအယုံမှန်နော်ဒီယုတ်ကြီးဟာငါကိုမဟုတ်ဘူးမှတ်တတ်တဲ့နော် အခုပြောတဲ့တိတတ်တဲ့ဝိညာဉ်ဆိုတဲ့နံတရားတွေနံတရားတွေကလည်းပူရာပေါ်ပူရာသွားသိတယ်အေရာပေါ်အေရာသွားသိတယ်ကိုပိုင်နေဆိုမသိနဲ့ကွာလို့အမိန်ပေးကြည့်ပါလားမကောင်းတာကိုငါတွေးကိုမတွေးကြဘူးကောင်းတာကြီးပဲတွေးကွာလို့အမိန်ပေးကြည့်မရဘူးနော်အပျော်ရွှင်တာပဲတွေးမယ်မပျော်ရွှင်တာမတွေးနဲ့အမိန်ပေးကြည့်မရဘူးဘာကြောင့်လဲဒီစိတ်ကိုမပိုင်လို့ အဲ့ဒီတော့ရုပ်ကိုလည်းငါမပိုင်ဘူးလို့ရှုတယ်လို့စိတ်ကိုလည်းဩဒီစိတ်ကငါစိတ်မဟုတ်ဘူးအော်စိတ်လေးကတစ်ခုပြီးတစ်ခုပေါ်လိုက်ပြက်လိုက်ပေါ်လိုက်ပြက်လိုက်ဖြစ်ပြက်နေတဲ့စိတ်တွေဟာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးဒီစိတ်ဟာငါမပိုင်ဘူးလို့ဆိုပြီးတော့တခါတည်းစိတ်ရဲ့အပေါ်မှာနိဗ္ဗိန်တတိဖြစ်သွားအောင်ကိုလှုပ်လိုက်စမ်းညှင်းဝှေ့သွားအောင်ကိုရှုလိုက်စမ်းတယ်ရုပ်ကိုရှုတဲ့ဒကာဒကမတွေရှုတတ်ပြီနော်ကိုယ့်ရဲ့ရုပ်ပေါ်မှာခန္ဓာကိုယ်နဲ့ဖြန့်ကြည့် စောင့်ကြည့်ပူလာလိုက်တောက်လာလိုက်တင်းလိုက်အော်ဖောက်ပြန်နေပါလားရုပ်တွေဖောက်ပြန်နေပြောင်းလဲနေပါလားရုပ်တွေဖောက်ပြန်ပြောင်းဒါပဲသူကသိနေညာနဲ့ကြည့်နေရင်နဲ့ငုတ်တုတ်ထိုင်ကြည့်နေရင်နဲ့ဒိတ်ကလေးပေါ်လာလိုက်ရိတ်ကလေးပေါ်လာလိုက်စက်ကလေးပေါ်လာလိုက်ရွာရွာပေါ်လာလိုက်မွားမွားပေါ်လာလိုက်ပူလာပေါ်လာလိုက်အေးတာပေါ်အော်ဒါရုပ်ဖောက်ပြန်နေပါလားရုပ်ရဲ့ဖောက်ပြန်တတ်တဲ့သဘောတွေပါလားလို့ခေါင်းကနေခြေပြားဒီပေါ်တိုင်းပေါ်တိုင်းနေရာတွေအကုန်ဖြန့်ဖြန့်ဖြန့်ဖြန့်ပြီးတော့ ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ရုပ်တရားတွေဖောက်ပြန်နေပါလားဖောက်ပြန်နေပါလားဆိုဒလဇတ်အလိုရှုရတယ်အဲ့လိုဒလဇတ်တခါတည်းတင်ပြီးရှုရင်ရှုရင်ရှုရင်နဲ့ရုပ်ပေါ်မှာညင်းငွေသွားလိမ့်မယ်တဲ့ဒီရုပ်တရားကြီးတွေဟာအော်ငါကိုမှမဟုတ်တာငါဥစ္စာမှမဟုတ်တာသူ့သဘောသူဆောင်နေတာပဲသူ့အတူဖြစ်ပြီးပြက်နေတဲ့သဘောကြီးပဲဆိုပြီးတော့ရုပ်ပေါ်မှာမတွေ့တာတော့ဘူးရုပ်ပေါ်တွေ့တာရင် တွေ့တာသလောက်ဒုက္ခဖြစ်မှာနော် အခုဒေဂာနာနီကြောင့်ဆေးရောမှာနာတယ်နာတယ်ကဲကြပါအောင်ကဲကြပါအောင်ဆိုတာအဲ့ဒါဘာလို့လဲရုပ်ကိုတွဲတာလို့ဒီရုပ်ကြီးကိုငါရုပ်လို့ဆွဲထားလို့သက်ကာယဒိဋ္ဌိအပြင်အတ္တဒိဋ္ဌိအပြင်ယူထားလို့အဲ့ဒီရုပ်ကြီးသည်ငါရုပ်မဟုတ်ဘူးလို့တုတ္တဝအရိယသာဝကောတဲ့အရိယာတွေသူတော်စင်တွေဟောထားတဲ့တရားမနာယူဘူးလို့နာယူဘူးတဲ့ပုဂ္ဂိုလ်ကြပြောင်းတယ်လဲပေါ့ပေါ့တန်တန်ထားပြီးမကျင့်တယ်လို့ မကျင့်ကြတော့ဟောခန္ဓာကြီးကနှိမ့်ဆက်ပြီးနှိမ့်ဆက်တဲ့အခါကျတော့အဲ့ဒီယုံကြည်ကိုတခါတည်းတရားမှလည်းကြောက်တခါတည်းဟိုကဲမဲ့လူရှားဒီကဲမဲ့လူရှားဘသူမှကဲလို့မရဘူးနောက်ဆုံးသွားမှာနော်မြေမြုပ်ခံရမှာမိရှုပ်ခံရမှာအဲ့ဒါကြီးကိုသိပါရဲ့တန်းနဲ့ကိုဒီယုံကြည်ကိုတခါတည်းစွဲတာရအောင်ကုတ်ကပ်ပြီးတော့တခါတည်းတချို့လေများဆိုရင်တရားမှကြောက်တော့တခါတည်းနီးရလူရဲ့လက်တွေကိုတခါတည်းဆွဲညက်တာကဲမဲ့လူရှားရတာနော် ကဲမဲ့လူရှာရနီးဆက်ရဘဲမှာဆွဲမရတော့ကိုအင်ကြီးတွေကိုဆွတ်ကုတ်ထားတာနော်ရေနစ်တဲ့လူဟာတခါတည်းအားကိုရရှာသလိုဒီတရားတွေကိုအမှန်မမြင်အမှန်မသိဘဲနဲ့သက်ကာယဒိဋ္ဌိပြုတ်အောင်မလောက်ခဲ့သေးသမျှတော့အဲ့ဒီယုတ်ကြီးကိုငါယုတ်လို့ယုတ်နေလုံနေသေးသမျှဒုက္ခတွေဖြစ်နေမှာတဲ့ဒါကြောင့်မို့ယုတ်တရားရဲ့အပေါ်မှာဒိဋ္ဌိကိုပြုတ်အောင်လို့ဩဒီ ဖောက်ပြန်တတ်တဲ့သဘောအစုတွေပဲရှိတယ်ငါကိုဆိုတာမရှိပါလားလို့ယုတ်တရားပေါ်မှာအဲ့လိုရှုရမယ်နန္တရားလေးကလည်းပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်အတိတ်တွေးတယ်ကိုကတတိထားလိုက်မရှိတော့ဘူးအနာကတွေးတယ်ကိုကတတိထားလိုက်မရှိတော့အော်ဒီနန္တရားလေးကလည်းငါကိုမဟုတ်ပါလားငါကိုပိုင်မဟုတ်ပါလားဝိညာဉ်ကလည်းသူ့သဘောသူဖြစ်ပြက်အော်တင်နာလေးကိုသွားပြီးတော့တိတဲ့စိတ်လေးကပြီးရင်ခံစားလိုက်တယ်အဲကောင်းတယ်လည်းခံစားတယ်ဆိုးတယ်လို့ခံစားတယ်မြင်နိုင်ကြားတိုင်းနားနိုင်စားတိုင်းအာယုံ6ပါးတကား6ပေါက်မှာ ခံစားတတ်တဲ့ဝေဒနာမှန်သမျှလည်းဘာတစ်ခုမှမမြဲပါလားဝေဒနာတွေကလည်းသူကသူခံစားပြက်ခံစားပြက်ခံစားတဲ့ဝေဒနာမှာငါခံစားတာဆိုတာမရှိပါလားသူသဘောသူခံစားပြီးပြက်နေတာပဲရှိတယ်အဲ့ဒီခံစားတတ်တဲ့ဝေဒနာကိုငါခံစားတယ်လို့သွားယူလို့ဒိဋ္ဌိကတ္တာအော်ဝေဒနာရဲ့အပေါ်မှာဒိဋ္ဌိကို ဖြုတ်ပြီးဝေဒနာရဲ့အနိစ္စကိုမြင်အောင်ကြည့်ပူတဲ့တောက်နဲ့တင်းတယ် အစရှိသဖြင့်ပေးထပ်တဲ့တင်ညာတရားတွေကိုလည်းငါတင်ညာလို့မှတ်ခဲ့တာအော်တင်ညာလည်းငါမဟုတ်ဘူးတင်ညာတွေကလည်းဖြစ်ပြီးပြက်လောဘတွေဒေါသတွေမောဟတွေသင်္ခါရတရားတွေကလည်းဖြစ်ပြီးပြက်အော်ဒီခန္ဓာ၅ပါးယုတ်တရားနံတရားတွေဆိုတာ ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ငါသူတစ်ပါးယောက်ျားမိန်းမဆိုတာလည်းမရှိပုဂ္ဂိုလ်ဆိုတာလည်းမရှိအတ္တဆိုတာလည်းမရှိဇီဝဆိုတာလည်းမရှိရုပ်ကဖောက်ပြန်တယ်နာမ်နေရာလည်းပြောင်းညွတ်တယ်ရုပ်တရားလည်းပျက်စီးနေတယ်နာမ်နေရာလည်းပျက်စီးနေရုပ်ကလည်းအနိစ္စနာမ်ကလည်းအနိစ္စအော်တကယ်အရှိအမှန်တရားကတော့ရုပ်တရားနဲ့နာမ်တရားဒီတရားနှစ်ပါးပဲရှိတယ်ဒီယုံ nant တရားတွေကလည်းငါသူတစ်ပါးယောက်ျားမိန်းမငါကိုငါဟာဆိုတာမရှိဘူးလို့ အဲ့ဒီလိုဒိဋ္ဌိကိုခွာပြီးတော့ရှုလဲရှုလိုက်ရောအဲ့ဒီပုဂ္ဂိုလ်ကသမှုရိယကိုပယ်နိုင်တယ်ဒီခန္ဓာကိုယ်မှာငါကောငါဟာလို့စွဲထားတဲ့အစွဲကြီးကိုအမှန်မြင်တဲ့အဲ့ဒီဒုက္ခသစ္စာကြီးပေါ်မှာအခုလိုဒိဋ္ဌိခွာလိုက်တဲ့အချိန်ကြတော့မှသမှုရိယကိုပယ်နိုင်တာဒါကြောင့်မို့ဒုက္ခသစ္စာသည်ပိုင်းခြားသိရသောတရားသမှုရိယသစ္စာသည်ပယ်အပ်သောတရားဟောဒုက္ခသမှုရိယ နှစ်ပါးကိုပိုင်းခြားသိတဲ့ဉာဏ်ကမက္ခသစ္စာအဲ့ဒါကိုပွားများနေတာအော်ဒါကတော့ဒုက္ခသစ္စာပါလားဒါကတော့သမုဒိယပါလားလို့ဒုက္ခသမုဒိယအပေါ်မှာတခါတည်းအနိစ္စဒုက္ခအနတ္တတွေနဲ့အကုန်လုံးရှုမှတ်ပွားများနေတာကမက္ခသစ္စာအဲ့ဒီဒုက္ခသမုဒိယချုပ်ငြိမ်းတာကនិရောဓနိဗ္ဗာန်ဆိုတော့အဲ့ဒီသစ္စာကိုသိအောင်လို့လောက်ရတယ်တဲ့အဲ့တော့ပြန်ပြီးတော့မှတ်မယ်ဆိုတော့အဆင့်ဘယ်နှဆင့်လဲ၄ဆင့် နံပါတ်1အဆင့်တရားတော်များကိုနာယူပါနံပါတ်2အဆင့်နှုတ်တဲ့အာဂုံမိမိရတဲ့ရတဲ့တာတွေကိုရပြီးတော့အဲ့ဒါတွေကိုအမြဲတမ်းရွတ်ဖတ်ပြီးတော့နေပါအနေစာဒုက္ခအနတ္တသဘောတွေလည်းနှုတ်ကလည်းရွတ်ခန္ဓာကိုယ်လည်းအဲဆင်ញင်ပွားများမှုလည်းလုပ်ဒါတွေမဂ္ဂင်7ပါးသစ္စာ4ပါးเนาะခန္ဓာ5ပါးအာယနာ12ပါးဒါတွေကိုမှတ်မိအောင်လုပ်ထားရမယ်เนาะဒါအရေးကြီးတဲ့အပိုင်းတွေเนาะဓာတ်18ပါးအာယတနာ12ပါးခန္ဓာ5ပါး တစ္ဆာလေးပါမက်ကင်ရှစ်ပါဒါတွေကမဖြစ်မနေသိထားမယ်အရာတွေအဲ့တော့ကိုယ့်ရဲ့နှုတ်နဲ့လည်းသိအောင်လုပ်တာနှုတ်နဲ့လည်းရအောင်ရွတ်ဆိုနံပါတ်1တရားနာမယ်နံပါတ်2နှုတ်တိုက်အာကိုရအောင်လုပ်ထားမယ်နံပါတ်3အဲ့ဓာတွေရဲ့အပေါ်မှာတစ္ဆာလေးပါမက်ကင်ရှစ်ပါတွေအနိစ္စဒုက္ခအနတ္တကိုဆင်ញင်မှာနံပါတ်၄နံပါတ်၄ကကြတော့ဒိဋ္ဌိခွာပြီးတော့ဝိပဿနာဉာဏ်နဲ့အမှန်မြင်အောင်ရှုရမယ်နံပါတ်၄အဲ့ဒီအဆင့်၄ဆင့်နဲ့ ငါဖရာသာသနာတော်တွင်မှာလှုပ်ထားကြတဲ့ယဟန်တော်တွေတဲ့ဒါကတော့ဖရာယဟန်တော်တွေကိုပြောနေတဲ့အချိန်ကိုပြောတာအဲ့ဒီယဟန်တော်တွေဟာဘလို့အကျိုးကျေးဇူးတရားရမလဲဆို အကျိုးတရား၄ပါးရရှိနိုင်တယ်အဲ့ဒီအစစ်၄ဆင်းနဲ့တရားကိုနာမယ်ကိုယ်တိုင်ရွတ်မယ်ကိုယ်တိုင်သုံးသပ်မယ်ကိုယ်တိုင်ဒိဋ္ဌိပြုတ်အောင်ပွားမယ်ဆိုပြီးတော့အဲ့ဒီ၄မျိုးကိုလုံနေတဲ့ သူတော်စင်ဒကာဒကမတွေယဟန်တွေအဲ့ဒီပုံကိုယ်တွေရနိုင်တဲ့နောက်ထပ်အကျိုး၄မျိုးအဲ့ဒီ၄မျိုးကအဲ့ဒီသူတော်စင်အဲ့ဒီယဟန်အဲ့ဒီတရားအထုတ်နေတဲ့ပုံကိုယ်ကတဲ့ဒီဘဝမှာ तू ကတတိလွတ်ကင်းပြီးတော့တည်သွားတယ်တတိလွတ်ကင်းသေးတယ်ဆိုတာတခြားပြောတာမဟုတ်ဘူးတဲ့မက်ကိုမရပဲသေသွားတယ်ပြောတာမတရားဖို့တရားမရပဲနဲ့သေသွားတဲ့အဲ့ဒီ ယဟန်အဲ့ဒီတရားအထုတ်ထားတဲ့ပုဂ္ဂိုလ်ကဒီတရား၄ဖြင့်လုံးကို तू ကလှုပ်ခဲ့သည့်အတွက်သေတာနဲ့အဲ့ဒီပုဂ္ဂိုလ်ဒီနတ်ပြည်၆ထပ်တဘုံဘုံသောနတ်ပြည်ကို तू ရောက်သွားလိမ့်မယ်သောတော့အဆင့်၄ဆင့်နော်အဆင့်၄ဆင့်ကိုလှုပ်လာခဲ့တဲ့တရားဓမ္မတွေလှုပ်လာခဲ့တဲ့ယဟန်နေအဲ့ဒီပုဂ္ဂိုလ်ဟာတတိလွတ်ကင်းပြီးသေတယ်တဲ့ဒီနေရာမှာတတိလွတ်ကင်းတယ်ဆိုတာက တခြားပြောတာမဟုတ်ပါဘူးတဲ့မက်မရဖို့မရပဲနဲ့တေသွားတာကိုပြောတာမက်ဖို့မရပဲနဲ့ तू ကတေသွားတယ်တေသွားတဲ့အခါကျတော့တေကာနန်းကြီးကျတော့သူ့ဟာနဲ့သူပွားများထားတဲ့ကုစုအရှိန်ကအထောက်ပံ့အကျိုးပေးပြီးတော့နတ်ဘုံနေမှာသွားဖြစ်လိမ့်မယ်တဲ့ဖြစ်ပြီဆိုတာနဲ့တပြိုင်နက်တည်းနတ်ဖြစ်တာကနောက်ကြတယ်မက်ညံဖို့ညံအရင်ပေါ်မယ်နံပါတ်1အကျိုးเนาะနံပါတ်1အကျိုးကရေပေါ်မှာ ဦးစီပေါင်းကြီးတွေပြက်ချလိုက်ကြီးပေါ်တော့ပေါ်နေတာအဲ့လိုပဲတဲ့ဒီဘဝမှာအခုဒကာဒကမတွေကအခုဩဒါတော့ခန္ဓာဒါတော့ဩသစ္စာဒါတော့အနိစ္စဒါတော့ဒုက္ခဒါတော့အနတ္တဆိုပြီးတော့ကိုယ်ခန္ဓာကိုယ်မှာအခုပြောသလိုအဆင့်၄ဆင့်နဲ့နာယူလဲထားတယ်ကိုယ်တိုင်လဲရွတ်ထားတယ်ကိုယ်တိုင်လဲသုံးသပ်ထားတယ်ကိုယ်တိုင်လဲဒိဋ္ဌိပြောအောင်ပွားထားတယ်အဲ့ဒီလိုအဆင့်၄ဆင့်နဲ့လှုပ်ထားတဲ့ဒကာဒကမရဲ့စိတ်ကဘွားဆိုနတ်ပြည်ရောက်တာနဲ့ဒီဘက်က စုတိသေတဲ့စိတ်နဲ့ပရိသန်နေစိတ်ဆိုတာကအနန္တရအခုဦးဇင်းပဋ္ဌာန်းဟောနေရနော်အကြားမရှိဘူးနာမည်ပဲတက်လိုက်တာဒါကနောက်ဆုံးစိတ်မို့သေတဲ့စိတ်လို့ပြောလိုက်တာဟိုဘက်ကစဖြိတ်လို့ပဋိသန္ဓေစိတ်လို့တာပြောလိုက်တာအဲ့ဒါကစက္ကန့်ပိုင်းလေးတွေစက္ကန့်ပိုင်းလေးတွေအတွင်းမှာဟိုဘက်စိတ်ဒီဘက်စိတ်ကကူးသွားဒီမှာမီးအောင်ကြည့်နာအခုဒီတိုင်းမော့ကြည့်တော့ဒီတိုင်းမမြင်ရတာပဲလေဖြစ်ပြသွားတာမြင်မှမမြင်လိုက်ရတာ ဘာလို့ဆိုရှေ့မီးနဲ့နောက်မီးနဲ့သူ့အတူဆက်နေတော့လင်းနေတာပဲသိရတယ်စိတ်ကလည်းအဲ့ဒီလိုကြီးပဲတဲ့နော်အဲ့ဒီကြတော့ तू ကဒီဘဝကနေမှရုပ်လည်းပါမသွားဘူးနာလည်းပါမသွားဘူးเนาะအဲ့ဒါအယူလွဲသွားမှာသူဟိုလောက်လန်းတပွဲဝိညာဉ်တွယ်ဆိုပြီးတော့တခါလေဒီဘက်ကလူဘဝသေးဟိုဘက်ကူအဲ့ဒါမျိုးကူးတာကိုယူရင်လည်းမှားတယ်ဒီယုံနာဟာလက်ဖြောက်တစ်ချက်ဂရေတသိန်းလောက်ဖြစ်ပြက်ပြီးသွားတယ်ဒါပေမဲ့မြန်လွန်အားကြီးလို့ရေတွေကိုကြည့်တဲ့အခါကျရှေ့ရေနောက်ရေမြင်နေရတယ်လို့ဖြစ်တာ အခုလည်းပဲတဲ့နတ်ဘဝကို သူက ရောက်သွားတယ်ဒါပေမဲ့ဒီယုတ်ဒီနံဘာတစ်ခုမှပါမသွားဘူးဒါပေမဲ့စိတ်အစဉ်ဟာဖြစ်ပျက်မှုအလျင်ကြီးတွေကမြန်နေတဲ့အခါကျတော့စွတ်တိဆိုပြီးတော့တခါတည်းသေဆုံးတယ်ဆိုတဲ့စိတ်ကဓာတ်ဓာတ်ဆိုပြီးတော့အော်စက္ကန့်ပိုင်းလေးအတွင်းမှာဖြစ်ပြက်ပြီးတော့တခါပရိသန်နေဆိုတဲ့စိတ်ကလည်းစက္ကန့်ပိုင်းလေးအတွင်းမှာပဲဖြစ်ပြီးတော့ဘွားဆိုဩနတ်ခန္ဓာကြီးရသွားတယ်အဲ့ဒီလို အိတ်သောယောက်ျားနိုးတော်လားသို့ဖြတ်ကလေးဆိုတော့အိတ်နေတဲ့လူနိုးတက်ကဲ့သို့တခါတည်းလူဘဝကသေဆုံးပြီးနတ်ပြည်တန်းရောက်တဲ့အခါကျတော့သူလူဘဝတုန်းကအာထုတ်ခဲ့တဲ့တရားတွေကဘောလိုကြီးပေါ်နေတာရေထဲမှာဥစီပေါင်းပြစ်ချတော့ပေါ်နေတယ်လို့ပဲတဲ့ဟာလူဘဝတုန်းကငါအာထုတ်ခဲ့တဲ့တရားတွေကဒါတွေပါလားဆိုပြီးတော့ချက်ချင်းကြီးကိုသူကတခါတည်းဝိပဿနာတရားနဲ့ဆင်ញင်တော့မြတ်စွာဘုရားက ခြေသားတို့နတ်ဖြစ်တာကနောက်ကြလေအောင်မယ်မက်ဖို့ကအရင်ပေါ်တယ်အဲ့ဒါနံပါတ်1အကျိုးကိုရပါတယ်တဲ့နံပါတ်1ပုံကိုတယောက်အဲ့ဒီပုံကိုကမြတ်စွာဘုရားဟောတဲ့တုတ်တန်းတွေဂါထာတွေဇတ်တွေနော်ဝေဒနာလာတွေအဘုဒ္ဓဓမ္မတွေအဲ့ဒီလိုငါဘုရားဟောတဲ့ကိုမျိုးသောအဲ့ဒီတရားတွေကိုမိမိစွာနိုင်သမျှဆောင်းထားမယ်နာယူထားမယ် နော်အဲ့ဒီတရားတွေကိုရွတ်ရွတ်ဖတ်နေမယ်အဲ့ဒီတရားတွေကိုနှလုံးသွင်းနေမယ်အဲ့ဒီတရားတွေကိုဒိဋ္ဌိပြုအောင်ပွားနေမယ်ဆိုတဲ့ပုံကိုဒီဒီဘဝမှာမတရားဖို့တရားမရလို့သေသွားရင်အဲ့ဒီပုံကိုဒီနတ်ပြည်နတ်ဖြစ်တာက နောက်ကြမယ်ပထမဦးဆုံးသောအကျိုးကြီးကိုချက်ချင်းဒိဋ္ဌဓမ္မသောတာပန်သဂရာဂံအနာဂံဖြစ်တဲ့အကျိုးကြီးကိုချက်ချင်းရနိုင်ပါတယ်တဲ့အဲ့ဒါနံပါတ်ပုဂ္ဂိုလ်တယောက် အနောက်ပုဂ္ဂိုလ်တယောက်ကလည်းဒီတိုင်းပဲတဲ့။ तू ကဖះဟောတော်မူတဲ့တုတ်တန်တွေဒေသနာတွေအမေဖြေတွေဒီဟာတွေကို तू ကနာယူမယ်။နှုတ်နဲ့လည်းရွတ်ဆိုမယ်။အဲ့ဒါတွေကိုဆင်ခြင်မယ်။အဲ့ဒါတွေကိုတခါတည်းဒိဋ္ဌိပြုတ်အောင်ပွားနေမယ်။ခန္ဓာအင်္ဒဓာတ်သစ္စာတွေရဲ့အပေါ်မှာပွားများအားထုတ်နေတဲ့ပုဂ္ဂိုလ်တယောက်က तू ကလည်းအဲ့လိုပဲတခါမတရားဖို့တရားမရဘဲနဲ့တတိချွတ်ရွဲပြီးတော့သေပြန်ရောတဲ့။ သေတဲ့ခါကျတော့လူဘဝတုန်းကဒီအဆင့်၄ဆင့်ကိုလှုပ်ထားတဲ့ပုံကိုဖြစ်သည့်အတွက်ဟောနတ်ပြည်ရောက်လိုက်တာနဲ့ဓပြိုင်နဲ့ထဲတဲ့အဲ့ဒီမှာ तू ကချက်ချင်းတော့ तू ကတရားမရဘူးဒုတိယပုဂ္ဂိုလ်ကချက်ချင်းတရားမရဘဲနဲ့ तू ကနတ်စည်းစိမ်နဲ့နဲ့သွားပြီးပြောနေတာဟာနတ်ဘုံကြီးရောက်ကောင်းလိုက်တာ तू ကနတ်စည်းစိမ်နဲ့ပျော်ပါပြီးတော့ तू ကနေနေတဲ့အချိန်မှာ လူပြည်က စိတ်ရဲ့တမာတိတကောတွေကိုပွားများအားထုတ်ပြီးတော့တဲ့အဲ့ဒီယဟန်တော်တစ်ပါးကနတ်ပြည်တက်သွားတယ်ဥပမာဆိုအရှင်မောက္ကလံပေါ့အရှင်မောက္ကလံမထေမြတ်ကြီးတို့လိုမထေမြတ်ကြီးတွေကနတ်ပြည်တက်သွားမယ်တဲ့တက်သွားတဲ့အခါကျတော့ဩနတ်ပြည်မှာလည်းရောက်အရှင်ဘုရားဒီနေ့တရားဟောပေးပါဦးဘုရားဟောပေးပါဦးဘုရားဆိုတော့သွားပြီးတော့နတ်တရားတရားဟောခိုင်းတဲ့အခါကျတော့ဟဲရှင်မောက္ကလံမထေမြတ်ကြီးဒီနေ့တရား ဟောမယ်တဲ့ဟေးဟောမယ်တဲ့ဟေးဆိုကြင်ညာလိုက်ရောဟာရှပောက်ကလိုင်းတရားဟောမယ်တဲ့ငါတို့သွားတရားနာအောင်မနာအောင်မဆိုသွားတရားနာတရားနာတဲ့အခါကျတော့လူဘဝတုန်းကခန္ဓာအိုင်နာဓာတ်သစ္စာတွေရဲ့အပေါ်မှာကဲဒါကတော့ပထဝီဓာတ်ဒေသောဓာတ်အာဘောဓာတ်ဝါယောဓာတ်ဒါတွေကိုရှုပွားရတယ်ဒါဒီကာယ ानु ပတနာလို့ခေါ်တယ်။အော်စိတ်လေးတစ်လုံးပေါ်မှာရှုတာဒါစိတ်ဓာတ် ानु ပတနာလို့ခေါ်တယ်။ ခံစားမှုဝေဒနာတွေရဲ့အပေါ်မှာကောင်းတာလေးလည်းခံစားပြက်ဆိုတာလေးလည်းခံစားပြက်ခံစားတဲ့သဘောကိုရှုတာဝေဒဝေဒနာနုပါဒနာလို့ခေါ်တယ်အဲ့ဒီကနေမှသဘောတရားနဲ့အဲတစ္ဆာတွေဆိုက်အောင်ရှုတာတဘာဝဓမ္မတစ္ဆာတွေဆိုက်အောင်ရှုတာကနော်ဓမ္မနုပဒနာလို့ခေါ်တယ်ဆိုပြီးတော့ဟိုကဓမ္မဂတိကယဟန်တော်တဘာဝကနတ်ပြည်မှာကြွလာပြီးတော့ အဲ့ဒါအတင်တ်တော်ကာယ ानु ပဒနာဆိုတာကဒီလိုပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါးတွေရှုတယ်အာနာပါနကိုရှုတယ်နော်32ခုဓာတ်ကိုရှုတယ်အဲ့ဒီလိုကာယ ानु ပဒနာကမ္မထန်တွေကိုအစဉ်လိုက်သူဟောပြောရောဟောပြောပြတဲ့အခါရောက်တော့လူဘဝတုန်းကကိုကဓာတ်ကိုရှုခဲ့တဲ့ပုဂ္ဂိုလ်ကသူကကာယ ानु ပဒနာနဲ့ပါတာကိုအဲ့ဒီမှာဓာတ်ကိုရှုခဲ့တဲ့ပုဂ္ဂိုလ်ဟာငါလူဘဝတုန်းကဒီတရားငါရှုခဲ့တာပဲဆိုပြီးတော့သိလဲသိလိုက်ရော အဲ့ဒီဓမ္မကတိက မထေမြတ်ကြီးလူပြည်လာဟောတဲ့မထေကြီးကဟောလိုက်တဲ့တရားနဲ့အဲ့ဒီမှာကိုရှုခဲ့တဲ့ဟောဓကမထမ်းနဲ့တွေ့လဲတွေ့လိုက်အဲ့ဒီမှာတင်တခါတည်းသောတာပန်တက္ကရာကတတ်တည်တယ်တခါဟောမထေမြတ်ကတခါတည်းကာယ ानु ဘဒနာနဲ့ပြီးတော့ဝေဒနာ ानु ဘဒနာအကြောင်းဟောတော့ဟာလူပြည်တော်ငါအထုတ်ခဲ့တာငါဝေဒနာ ानु ဘဒနာကိုနှစ်သက်လွန်းလို့မြင်တာလေးလည်းခံစားပြက်ကြားတာလေးလည်းခံစားပြက်နားတာလေးလည်းခံစားပြက်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 ဒီတရားတွေကိုကာယ ानु ပဒနာတွေကဘယ်ပိုင်းကိုကိုကရှုမလဲအတုပရှုမလားနော်အယောစုရှုမလားသုံးတန်တကုဋ္ဌာသရှုမလားနော်အာနာပါနကိုရှုမလားအခုပြောတဲ့ဓာတ်တွေကိုရှုမလားကာယ ानु ပဒနာပိုင်းမှာမိမိနှစ်သက်တဲ့ကမ္မထံကိုလက်သုံးထားပြီးတော့ရှုခဲ့ရဝေဒနာ ानु ပဒနာရှုတဲ့ပုဂ္ဂိုလ်ကလည်းနံတရားတွေဘက်မှာဝေဒနာလေးတွေဒီခံစားပြက်ခံစားပြက်ဆိုတော့သူကဒလဇတ်ရှုခဲ့ရဒါဝေဒနာ ानु ပဒနာနဲ့ရှုခဲ့တဲ့ပုဂ္ဂိုလ်က ဝေဒနာနုပဒနာတရားဟောလိုက်တယ်နဲ့ तू ကတခါမက်ဖို့ရအတချို့တလေကြတော့အာယာကစိတ်ဒေါသစိတ်လောဘစိတ်အတိတ်စိတ်အနာဂတ်စိတ်တွေးတဲ့စိတ်ကြံစည်တဲ့စိတ်စိတ်တွေမှန်သမျှကိုရှုရတယ်အဲ့စိတ်တွေဟာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးဆိုပြီးတော့တခါတည်းရုပ်ပေါ်မှာဝေဒနာပေါ်မှာစိတ်ပေါ်မှာဒိဋ္ဌိကိုဖြုတ်ပြီးတော့ဟောလိုက်တာနဲ့လူဘဝတုန်းကဒိဋ္ဌိဖြုတ်ပြီးကျင့်ခဲ့တဲ့အကျိုးကျေးဇူးကအကျိုးပေးပြီးတော့ဟာမှန်လိုက်တာဒီစိတ်လေးကငါစိတ်မှမဟုတ်တာဆိုပြီးတော့ စိတ်ပေါ်မှာအနိစ္စဒုက္ခအနတ္တတေရှုရဟောသောတာပန်တဂရကတီးပြန်ရော အတ္တခဓမ္မနုပဒနာနဲ့သဘာဝတရားတွေကနေဒုက္ခသစ္စာတွေထိဆိုင်အောင်ဟောပြောတဲ့မထေမြတ်ကြီးရဲ့တရားနာယူပြီးအော်ငါလူဘဝတုန်းကဒီသဘာဝတရားတွေကိုငါရှုခဲ့တာသူသဘောသူဆောင်နေတာတွေဟာဒုက္ခသစ္စာတွေပဲလို့သိအောင်လုပ်ပြီးတော့ရှုခဲ့တဲ့ပုံကိုကြတော့ဟောဓမ္မနုပဒနာနဲ့ကြွတန်းဝင်တယ်တဲ့အဲ့ဒါနံပါတ်1 ပုဂ္ဂိုလ်ကတဲ့နတ်ပြည်ရောက်ရောက်ချင်းတော့ तू ကတရားတို့မရဘူးလူပြည်ကနေမှတက်လာတဲ့ဓမ္မဂတိကဆရာတော်များရိုးရိုးဘုန်းကြီးတော့မတက်နိုင်ဘူးပေါ့တကောဘိန်ရှင်ရှိမှနော်စိတ်ကိုပွားများထားတဲ့တကောဘိန်ရှင်ရှိတဲ့ပုဂ္ဂိုလ်များကနတ်ပြည်မှာတက်တက်ပြီးတော့တခါတရံတရားဟောပါတယ်တဲ့အဲ့ဒီလိုတရားဟောလိုက်တဲ့အခါမှာ ကိုကဒီတရားလောက်ထားတဲ့ဒကာဒကမတွေက တရားနာရင်းနဲ့အဲ့ဒီမှာမတရားဖို့တရားကိုရနိုင်တယ်ဆိုတဲ့ဒုတိယအကျိုးနော်နောက်တတိယအကျော်တဲ့အဲ့ဒီလိုပဲလူပြည်အနေမှာတတိပဋ္ဌာန်တရားလေးပါးကိုပွားထားတယ်နော်ဒုက္ခသစ္စာသမုဒယသစ္စာတွေကိုသိအောင်ပွားထားတယ်အနိစ္စဒုက္ခအနတ္တတွေကိုရှုထားတယ်မဂ်ကင်7ပါးတွေနဲ့ပွားများထားတဲ့အဲ့ဒီပုဂ္ဂိုလ်တယောက်ဟာတဲ့နတ်ပြည်ကိုရောက်သွားတယ်သူကလည်းရောက်ရောက်ချင်းတော့ကာမဂုဏ်အာယုံစိတ်တိမ်နေတဲ့ပျော်ပြီးတော့နေရင်းနဲ့ တနေ့ရောက်တော့ဟဲဟိုမှာဓမ္မကတိကနတ်သားကြီးလာတရားဟောมาတယ်ဟဲတခါတရားကြတော့တနင်ကုမာရဗြဟ္မာမင်းကြီးတို့လာဟောတာရှိတယ်ခုချိန်ဆိုရင်လည်းဟိုမှာတိပိဋကဆရာတော်ကြီးတို့ဟောနေမှာပေါ့ဘာလို့လဲဆိုတော့ဆရာတော်ကြီးဥဝိစိတ်တာကသူကအဲ့ဆုတောင်းသွားတာလေနော်နတ်ပြည်မှာတဲ့ဓမ္မကတိကနတ်သားဖြစ်ရပါလို့ဒီလိုဆုတောင်းသွားတာဆိုတော့လူဘဝကပိဋကသုံးပုံနေတော့ကောင်ဆောင်သွားတော့နတ်ပြည်ရောက်တော့လဲဓမ္မကတိကနတ်သားဖြစ်ပြီး အဲ့ဒီမှာသူတို့ဟောကြမှာပဲလေအဲ့ဒီလိုဓမ္မဂတိကနတ်သားတွေရှိတယ်တဲ့အဲ့ဓာတွေကနတ်သားတွေကလည်းတခါတည်းအဲ့ဒီမှာသူတော်နတ်သမင်းကြီးမှလာအဲ့ဒီကြတော့ဟဲ့တရားပွဲရှိတယ်တဲ့ဟဲ့ငါတို့တော့သွားတရားနာကြရအောင်နာကြရအောင်ဆိုပြီးတော့သွားတရားနာတဲ့အချိန်မှာအဲ့ဒီဓမ္မဂတိကနတ်သားတွေကအဲ့ဒီတတိပဋ္ဌာန်တရားလေးပါဟောပြန်ရောအတတိပဋ္ဌာန်တရားလေးပါဟောတဲ့အခါရောက်တော့ဟာကောင်းလိုက်တာဒီတရားဆိုနာရင်နာရင် ဟာကောင်းပါပေါ့ငါလူဘွားတော့ငါရှုခဲ့တဲ့တရားပဲဆိုပြီးတော့ပြန်သတိရသွားတာပြန်ပြီးသတိလဲရရောအဲ့မှာဒီအာဒီဓကမထန်နေငါပွားခဲ့တာဒီကမထန်နေဓာကြီးလေးပါးရဲ့သဘောတွေကငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးဆိုပြီးတော့ငါဒိဋ္ဌိတွေပြုတ်အောင်ခွာခဲ့တာပွားခဲ့တာပဲဆိုပြီးတော့ဟောအဲ့ဒီအချိန်လေးမှာတရားလဲရှုလဲရှုလိုက်ရောမညံဖို့ညံရပြန်ရောအဲ့ဒါဓမ္မဂတိကနတ်သားတွေတရားဟောလို့เนาะတချို့ကကာယ ानु ပတ္တနာတရားကိုနားပြီးတော့ရတယ် တချို့ကဝေဒနာနုပါဒနာတချို့ကစိတ်ဓာနုပါဒနာတချို့ကဓမ္မနုပါဒနာတဲ့မိမိလူဘဝကဘယ်တရားကိုအားထားပြီးပွားခဲ့တယ်လဲပွားခဲ့တဲ့တရားအတိုင်းနတ်ပြည်မှာလာပြီးတော့အဲ့ဒီအကျိုးတွေရပါလိမ့်မယ်တဲ့နော်နတ်ပြည်မှာရပါလိမ့်မယ်ဆိုအကျိုးဘယ်နှမျိုးပြီးပြီလဲ၃မျိုးနော်နတ်ပြည်ကိုရောက်ရောက်ချင်းမှာကိုယ်အလိုလိုပဲမတရားဖို့တရားကိုထိုးထွင်းသိနိုင်တဲ့ဉာဏ်အဲ့ဒါကနံပါတ်1ပုဂ္ဂိုလ်အဲ့လိုပုဂ္ဂိုလ်မျိုး နာမနဲ့ပုဂ္ဂိုလ်အဲ့လိုတော့ထိုးထွင်းမသိဘူးဓမ္မဂတိကဆရာတော်တွေအဘိညာဉ်တကောရတဲ့ဆရာတော်များနတ်ပြည်တက်ပြီးလာတရားဟောတဲ့ခါရနိုင်တယ်ဒုတိယအကျိုးနောက်တတိယအကျိုးကြတော့ဓမ္မဂတိကနတ်သားတွေလာပြီးတရားဟောတဲ့အခါမှာ ကိုလူဘွားကရှုခဲ့တဲ့တတိပဋ္ဌာန်တရား၄ပါးနဲ့သူတို့ဟောတာနဲ့ကိုက်ပြီးတော့အဲ့ဒီမှာရတယ်တဲ့အဲ့ဒီနေရာမှာမြတ်စွာဘုရားဥပမာနှစ်ချက်ပြန်ပေးတယ် စီရဲ့ဥပမာရဲ့ခယူသိန်းရဲ့ဥပမာပြန်ပေးတယ်စီကြီးတွေတီးတာဒကာဒကမတွေကြားဘူးတယ်ပေါ့လားစီကြီးတွေဒုံဒုံဒုံနဲ့စီတီးတဲ့အခါကျတော့စီဇန်ဆိုတာဒကာဒကမတွေဘယ်နေရာသွားသွားတောတဲ့တောင်ထဲမှာရောက်နေလဲဒုံဒုံနဲ့တီးနေဟာစီတီးနေပါလားလို့သိတယ်အဲ့လိုပဲတဲ့နတ်ပြည်နတ်လောကမှာ လူဘဝတုန်းကတရားဓမ္မပွားများအားထုတ်ထားတဲ့ဒကာဒကမတွေကအဲ့နတ်ပြည်နတ်လောကရောက်တော့အဲ့ဒီတရားဟောလိုက်တာနဲ့အဲ့လူဘဝတုန်းကစီဝစီစံကြားဖို့တဲ့ပုံကအဲ့စီကြီးကိုအမှတ်ရတယ်လို့ကိုတန်းသိတာတဲ့ဒါမြတ်စွာဘုရားပေးတဲ့ဥပမာနော်နတ်တွေကလည်းလူဘဝတုန်းကအားထုတ်ထားတဲ့ကြိုးစားထားတဲ့ဓမ္မတတ္တိတွေအဲ့ဒီဓမ္မဓာတ်တွေကဟိုးနတ်ပြည်မှာလာပြီးတော့အဲ့လိုနတ်တွေဓမ္မဂရိကနတ်သားတွေ တူကဟောလိုက်တာနဲ့ကိုသူကတခါတည်းလာပြီးတော့ကိုသူကသိရတယ်နောက်တစ်ခုဘာထဥပမာပြီးခယူသိန်းိုးဆိုပြီးတော့ရှေးခေကခယူသိန်းကြီးတွေတောမှာဆိုမှုတ်ကြအလှပွဲကြီးတွေတံပွဲကြီးတွေဆိုရင်အဲ့လိုခယူသိန်းတန်ကြီးတွေကြားတဲ့ပုံကတောထဲမှာသူ ရောက်နေနေအဲ့ဒါမျိုးပိုးဆိုရင်အော်ဒါခယူသိန်းကြီးမှုတ်နေတာပဲဆိုကြားတယ်သူသိတယ်အဲ့ဒီလိုပဲတဲ့လူဘဝမှာတရားဓမ္မတွေလောက်လာခဲ့တဲ့ဒကာဒကမတွေ အဲ့ဒီတရားဓမ္မတွေကလည်းနတ်ပြည်လဲရောက်ရောက်အခုတတိပဏ္ဏတရား၄ပါးတွေဩလာပြီးတော့နတ်တွေလဲဟောလဲဟောလိုက်ရောတန်းပြီးတော့ကိုသူကတခါတည်းတန်းပြီးတော့ပေါ်ပါတယ်တဲ့လူဘဝတော့အဲ့ဒီလိုနဲ့တရားတွေရတယ်ဆိုတော့အဲ့ဒီအကျိုး၃မျိုးအဲနောက်တစ်မျိုးကတော့ဗာလဲဆိုတော့ तू ကဓမ္မဂရိကနတ်သားတွေတရားဟောတာလဲမရဩဆရာတော်တွေတက်ဟောတာလဲသူ့မှာမရဘူးဘယ်ကြမှာ तू ကရလဲဆိုတော့ အခုဒကာဒကမတို့တွေလို့တရားအထုတ်ပေါ်အထုတ်ဖက်တွေကလာပြောတာနတ်ပြည်ရောက်တဲ့အခါကျတော့လည်းမှတ်မိတာပေါ့လူဘွားတို့ကတွေ့တာတယ်လူဟုတ်တယ်မို့လားအခုဒီမှာအိမ်မှာနေရင်းနဲ့ဖုန်းကြောင်းသွားတဲ့အခါမှတ်မိတာပဲအေးနဲ့ငါတွေ့ဘူးတယ်ဘယ်မှာတော့ငါတို့တရားနာတော့ကအတူတူပဲဟုတ်တယ်မို့လားနော်အဲ့တော့ဘုန်းကြီးเจ้าနေသွားဆုံတဲ့ခါကျတော့တွေ့ရသလိုဟိုနတ်ပြည်ရောက်တဲ့ခါကျတော့လက်ပတ်သွားရင်းနဲ့ဟာငါတို့လူဘွားတို့ကအတူတူငါတို့တရားထုတ်ခဲ့တာလေ ငါတို့ဘယ်တရားတွေကိုငါတို့အားထုတ်ခဲ့တာကာယ ानु ပတရငါတို့ကအားထုတ်တယ်ဟာငါတို့ဝေဒနာကိုအားထုတ်ခဲ့တယ်အေးနေဝေဒနာတွေအားထုတ်တော့ကဘလို့ကာယ ानु ပတနာအားထုတ်တော့ကဘလို့ဆိုပြီးတော့တယောက်နဲ့တယောက်ပြန်ပြောတာဥပမာမြတ်စွာဘုရားဘာပြန်ပေးလဲဆိုတော့ငယ်ငယ်ကကလေးတွေတယောက်နဲ့တယောက်ဖုံထဲမှာလူဆော့နေနေဟဲ့မင်းဟိုကမှတ်မိသေးလားဆိုတော့ဟာမှတ်မိတာပေါ့ကွာအဲ့တော့ငါဘာဆိုတာမျိုးငယ်ငယ်တော့ကဖုံထဲလူဆော့ထားတယ်ပြန်ပြီးတော့မှတ်မိတယ်လို့ပဲတကယ်ချင်းနှစ်ယောက် နော်အဲ့ဒီလိုပဲတဲ့အခုလည်းပဲကိုယ့်ရဲ့တရားအထုတ်ပေါ်တွေအချင်းချင်းတွေနတ်ဖြစ်တဲ့အခါကျတော့ဟေးတို့လူဘဝတော့အဲ့တရားတွေနားလိုက်တာအဲ့တရားတွေအထုတ်တာငါတော့ကာယ ानु ပဒနာဒလိုရှုခဲ့တာစိတ်ဓာ ानु ပဒနာဒလိုရှုခဲ့တာဝေဒနာငါတော့ဒလိုရှုတယ်ဆိုပြီးတော့အဲ့ဒီလိုဝမ်ပန်တတနဲ့ပြောပြီးအဲ့ဒီတရားဆင်ញင်အထုတ်လိုက်တာဟောသောတာပန်သက္ကရာကတီးပါတယ်အကျိုးတရားဘယ်နှမျိုးတော့၄မျိုးဒီနေ့ ရသော်ဘုရားပထမ၄မျိုးအဲ့ပထမ၄မျိုးကတရားကိုနံပါတ်1နာယူရမယ်နံပါတ်2အဲ့ဒီနာယူပြီးသားတရားတွေကို မှတ်သားပြီးရွတ်အံတရစေရမယ်နံပါတ်3အဲ့ဒီတရားတွေကိုဆင်ញင်ပွားများပေးနေရမယ်နံပါတ်4ဒိဋ္ဌိပြုတ်အောင်အနိစ္စဒုက္ခအနတ္တတွေနဲ့တင်ပြီးတော့ဒိဋ္ဌိပြုတ်အောင်ရှုပွားထားရမယ်ဉာဏ်ပညာနဲ့เนาะ အဲ့ဒီ၄မျိုးပွားထားတဲ့ဒကာဒကမတွေဒီဟောဒီဘက်ကအကျိုးတရား၄မျိုးရပါလိမ့်မယ်နံပါတ်၁ကဒီဘဝမှာမက်ဖို့မရသွားရင်နတ်ပြည်ရောက်တာနဲ့တပြိုင်တည်းထဲရောက်ရောက်ချင်းသူ့အလိုလို မတရားဖို့တရားတွေတမ်းပြီးတော့ထိုးထွင်းသိနိုင်တဲ့နတ်အဲ့ဒါမျိုးဖြစ်လိမ့်မယ်နံပါတ်2ပုဂ္ဂိုလ်ကအဲ့ဒီလိုတော့မရသေးဘူးဆိုရင် လူပြည်ကယဟန်တော်တွေလာပြီးတော့တရားဟောလို့အဲ့ဒီဟောတဲ့တရားကို နာယူပြီးတော့မတရားဖို့တရားတွေရပါမယ်နံပါတ်3ဓမ္မကတိကနတ်သားတွေက လာပြီးတော့တရားဟောလို့အဲ့ဒီတရားတွေကိုရပါလိမ့်မယ်နံပါတ်4တရားအထုတ်ဖို့ယောဂီများနတ်ပြည်ရောက်ပြီးပြန်တွေ့ပြီးတော့အထုတ်တဲ့တရားတွေကိုတယောက်နဲ့တယောက်ပြန်ပြောတာနဲ့ရပါလိမ့်မယ်ဆိုတော့အဲ့ဒီအကျိုးတရား၄ပါးကို ရရှိနိုင်ပါတယ် ဖြစ်တယ်ဒါကြောင့်မို့ဥစ္စံတို့ဒကာဒကမတွေဒီနေ့ဒီတရားကငါတို့ဟာသာသနာတော်နဲ့တွေ့ပြီးတန်ဖိုးကြီးလိုက်တာဒီလိုဝိပဿနာတရားတွေနာယူခွင့်ရတယ်ပွားများခွင့်ရတယ်ကျင့်ကြံခွင့်ရတယ်ဆိုတာဘဝတန်တရာမှာတကယ်ထောက်ရတရားကြီးကို တကယ်ရရှိနိုင်တယ်ဆိုတာမြတ်စွာဘုရားတပ်ပင်ညုတ္တရွှေညံတော်ကြီးနဲ့ကြည်ပြီးဟောပေးခဲ့တာအကျိုးမများရင်မဟောဘူးဟုတ်တယ်မဟုတ်လား အဲ့ဒီလောက်အကျိုးများတဲ့တရားတွေကိုငါတို့ဒီသာသနာတော်ကြီးထဲမှာ나ယူခွင့်ရနေတာဘသူကျေးဇူးလဲဖရာကျေးဇူးဘသူကျေးဇူးလဲတရားကျေးဇူးဘသူကျေးဇူးလဲသံဃာကျေးဇူးဘသူကျေးဇူးလဲမိဘကျေးဇူးဘသူကျေးဇူးလဲဆရာသမားတွေရဲ့ကျေးဇူးအနန္တောနန္ဒာ၅ပါးဖရာတရားသံဃာမိဘဆရာသမားတွေကျေးဇူးကုန်နေကြီးလိုက်တာအဲ့ဒီ ဂုံနေကျေးဇူးတွေကြောင့်ဦးဇင်းတို့ဒကာဒကမတွေအခုတရားတွေကိုဟောနာယူခွင့်လဲရပြီကဲဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမဂ္ဂသစ္စာဟောကိုရွတ်ဖတ်နေတယ်ရွတ်ဖတ်နေတဲ့အခါကျတော့ဟောရွတ်ဖတ်တဲ့ကုသိုလ်တွေရပြီတဲ့နော်အော်ဒုက္ခသစ္စာဆိုတာဒီခန္ဓာ၅ပါးတရားဟို မြတ်စွာဘုရားဒုက္ခလို့ဟောတာတန်ခိတ်တေနာပင်စုပါဒာနက္ခဏာဒုက္ခအကျဉ်းချုပ်အပြင်ပြောရရင်တော့ခန္ဓာ၅ပါးဒီဒုက္ခသစ္စာကြီးပဲယုတ်တရားတွေဝေဒနာတွေသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီတရားတွေဟာဖြစ်ပြီးတော့ပြက်နေရပါလားဖြစ်ချင်းပြက်ချင်းနေနဲ့ပြည့်နေရပါလားလို့အဲ့ဒီလိုရှုတာဒုက္ခကိုမြင်အောင်ရှုတာနော်အဲ့ဒီဒုက္ခကိုမြင်မှသမုဒိယကိုပယ်မှာမို့ အဲ့ဒီတော့ကိုကဒီပေါ်မှာဩဆင်ញင်တယ်သုံးတတ်တယ်ဆင်ញင်သုံးတတ်တော့ဒီခန္ဓာ၅ပါးကိုတတ္တိယဆင်ဆင်ញင်သုံးတတ်ပြီးတော့စတုထအဆင်ဟာဩငါမမပိုင်တာရုပ်ကလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့တရားတွေကလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ပါလားလို့ဒိဋ္ဌိကို ဖြုတ်ပြီးတော့ရှုတာတဲ့ဝိပဿနာတရားရှုတာဓမ္မတွေရှုတတ်ကြပြီလား ဝိပဿနာတွေအကြိမ်ကြိမ်နားနေတယ်သဘောပေါက်အောင်လှုပ်ထားနော်မပေါက်ဘူးဆိုရင်မေးဥစဉ်သိသလောက်စွာနိုင်သမျှဥစဉ်ရှင်းရှင်းရှင်းရှင်းပြဥစဉ်ရဲ့ဆန္ဒဥစဉ်ကလိုချင်တာကတရားဓမ္မတွေအမြဲတမ်းဘုန်းကြီးတွေအာကိုဆရာတော်တွေလိုက်အာကိုနေတာဥစဉ်ကမလိုချင်ဘူးတရားဓမ္မတွေကို၌ကိုသိပြီးကိုသိနဲ့ကိုကြည့်နိုင်တာကိုပဲဥစဉ်လိုချင်တယ် အဲ့ဒါကြောင့်မို့ဦးဇင်းဒီမှာအခုကလေးတွေစာတင်တာကစဦးဇင်းဒီနေ့တရားထိုင်သင်ပြီးနောက်နေ့အဲ့ကလေးတယောက်ချင်းပြန်ပြခိုင်းတာဘာလို့လဲကြေးသွားရင်အော်အနာပါနကမ္မထံသွားလို့ပွားရတယ်ခဏနာနီးရေတွက်တယ်ဆိုတာဒီလိုလုပ်ရတယ်ဘုရားနှုတ်တိကမ္မထံဆိုတာဒီလိုပွားရတယ်မေတ္တာကမ္မထံဆိုတာဒီလိုပွားရတယ်ဆိုတာကလေးတွေကစတခါတည်းဦးဇင်းကမင်းတို့ဆရာပြည့်တင်ပေးတာလို့တက်တက်လုံးသူများတစ်ပတ်လိုက်ပြီးဟောပြောတာနားထောင်ရ ဒီပြောတာလိုက်ယုံနေရကျွအကုန်လောက်ရမှာမဟုတ်ဘူးမှားဤမှန်ဤကိုယ်တိုင်ဝေဘန်နိုင်အောင်ကိုယ်တိုင်ခွဲခြားနိုင်အောင်ဖယားဟောကဒီလိုဒီဟာကဒီလိုခန္ဓာကဒီလိုဆိုတော့အဲ့ဒါကြောင့်ဦးဇင်းကဒီနေ့ဖယားဟောနဲ့ဦးဇင်းတို့ဒကာတော်မတွေခန္ဓာနဲ့အခုဦးဇင်းရှင်းရှင်းပြနေတာပါဒကာတော်မတွေကိုဆရာဖြစ်စေခြင်းလို့เนาะအမြဲတမ်းနောက်ကနေတပည့်လောက်ပြီးမနေသေးခြင်းဘူး တော်နေကြတော့တေကာနာနီတပည့်လုံးနေရင်မျောနေရအောင်မဘယ်သူမှငါလားတရားဟောမလဲဟုတ်တယ်မို့လားမလော်ဘူးဒီခန္ဓာကိုယ်ကြီးကိုကြည်ပြီးတော့ဩခန္ဓာကိုယ်ကညံလေးနဲ့အသားလေးကြည်လဲဒိတ်ကလေးဒိတ်ကလေးတမာတိမရှိသေးလို့ဒါကြောင့်မို့ဦးစင်းကတမာတိကိုမွေးကျင်တာဒကာဒကမတွေတမာတိကိုမွေးနေကျင်တာဒါကြောင့်မို့အခုပြောတယ်ဦးစင်းအခုတချို့လေးလက်ဒီမှာအခုအဖွဲလိုက်တွေဦးစင်းဒီလှမ်းဖုံးဆက်တယ်10ရက်လောက်တည်တံလာမယ်ဖျားဖုံဖုံး အေးရတယ်ကြိုက်တယ်လို့လားအခုလဲစင်တနီယာဘွဲ့တွေဦးသိန်းဒီသူတို့10ရက်ရတယ်ဖေ10ရက်10ရက်နဲ့တောင်ဦးသိန်းရအောင်ပေးမယ်လို့ဘာလို့လဲဆိုစကားတော့မပြောရဘူးလို့စကားပြောရင်မရဘူးတမာတိတွေကျဲတာစကားပြောတဲ့အခါကျတော့တမာတိကမရမရတော့ရှေ့လဲတက်ပေးလို့မရနှစ်ရက်သုံးရက်လောက်တနေရောညာရောတာတခါတဲ့တနာကြီးနှစ်နာရီလောက်ထိုင်းဇင်ညာလေးမှတ်ကိုယ့်အနက်ကိုညနေတစ်ချိန်လောက်ခေါ်မေးခေါ်မေးပြီးတော့တခါတည်းတမာတိလေးတက်ပေး အဲ့3 4ရက်လောက်ဆိုတခါတည်းနမိတ်တွေပေါ်လာတာနမိတ်တွေပေါ်လာတဲ့အခါကျတမာတိကရလာတော့အော်မှတကဘာကြီးတယောက်ဆို3ရက်လောက်လဲထိုင်တရားထိုင်ရောအဲ့ဒါနမိတ်တွေလင်းတွေပေါ်လိုက်နတ်တွေလည်းမြင်တတ်တယ်နော်လို့အဲ့ဒါမြင်လဲမလိုက်နဲ့လို့ဦးဇင်းပြောတော့တွေးတယ်ဖျားတယ်ဘေးနာမှာလာပြီးမတ်တက်ရက်နေတယ်ဟောတမာတိအားကောင်းရင်သူ့အတူမြင်လာတာနော်အဲ့ဒါအခုမမြင်တာကဒကာတော်မတွေတမာတိမရှိလို့အဲ့ဒါကြောင့်မို့သေးသေးချာချာတာအဲ့ဒီလိုလေးတာစနစ်တကျ အဲ့ဒါလှုပ်ပြီးတော့ဒါယူလိုက်ရင်3 4ရက်လောက်ဆိုရင်ဟိုဘက်ကျော်ခန္ဓာကိုယ်ကြည့်ဩခန္ဓာကိုယ်ကအခုရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာရှိန်ရှိန်ရှိန်ရှိန်အခုမတွေ့သေးဘူးခန္ဓာရှိတယ်နော်တမာတိမရှိလို့မတွေ့တာတမာတိမရှိလို့မတွေ့တာအဲ့ဒါမျိုးများနာသေးသေးချာချာလေးတာတမာတိမွေးပြီးကြည့်လိုက်ရောဩခန္ဓာကိုယ်ကြီးကတရားလှည့်ရှာရမလို့တော့ မျက်စိလည်းမှိတ်လိုက်ပြီးအာယုံခန္ဓာပြုတ်လိုက်ပြီးဆိုတာနဲ့ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရှိန်ရှိန်ရှိန်ရှိန်ရှိန်ရှိန်တိတ်နေတိတ်နေတိတ်နေရွာရွာရွာဩအချထားစရာနေရာမရှိအောင်တရားဓမ္မတွေခန္ဓာကြီးကဖြစ်ပြက်အဲ့ဒီလိုဖြစ်ပြက်နေတာကြီးကြည့်တော့ဩရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမောမောမောမောရှိန်ရှိန်ရှိန်ရှိန်ဒီဓာတ်လေးပါးရဲ့အဖွဲ့အစည်းတွေဟာဖြစ်ပြက်နေပါလားဆိုပြီးအဲ့ဒီကနေမှဆက်တိုက်ငုတ်တုတ်ထိုင်ပြီးကြည့်လှဲရင်းနဲ့ကြည့်ထိုင်ရင်းနဲ့ကြည့် ကြိုက်တဲ့အချိန်တိုင်းကြည့်ဘက်လက်လှမ်းပြီးအိပ်ရတယ်လှဲလိုက်မယ်ဆိုတာနဲ့ခန္ဓာကိုယ်မျက်စိမိတ်လိုက်တာနဲ့ခန္ဓာကိုယ်ကြီးတစ်ခုလုံးကအင်ဂျင်စက်ကြီးနှိုးထားသလိုနေတာအရိပ်ရိပ်နဲ့ရိပ်ရိပ်ရိပ်ရိပ်ရုပ်ရုပ်ရုပ်ရုပ်ရုပ်ရှိတ်ရှိတ်ရှိတ်ရှိတ်ရှိတ်နဲ့ဖြစ်နေတာအဲ့ဒီလိုလက္ခဏာမျိုးတွေအဲ့ဒါ10ရက်လောက်တွင်မြင်တယ်အဲ့ဒီလိုတာမြင်သွားပြီဆိုတော့ဒကာဒကမတို့အခုပြောသလိုပဲသေချာလေးအဲ့ဒါလေးချင်းနောင်မှာတရားရှုွက်ရှားတရားမလို့ အဲ့ဒီယုတ်တရားတွေအဲ့ဒါတွေကြည်ရင်ကြည်ရင်ကြည်ရင်နဲ့ပဲအဲ့ဒီမှာရိတ်ရိတ်ရိတ်ရိတ်ရွာရွာရွာဖွာဖွာဖွာဖွာနဲ့ဖြစ်ပြီးတော့အဲ့ဒီစောစောဦးသိန်းပြောတဲ့ရေခဲတုံးဖန်တုံးကြီးတွေမြင်သလိုကိုကာယပတာရဆိုတဲ့အကြည်တက်ကြီးတွေပေါ်ထွက်လာတာကြည်ပြီးလင့်ပြီးတောက်လာတာအဲ့ဒီလိုကာယအကြည်တက်ကြီးတွေပေါ်လာပြီးအဲ့ဒါကြီးတွေထဲမှာတခါတည်းကြည်လဲကြည်လိုက်ရော तू ကဒီကာယအကြည်တက်မှာ तू ကဂျားထဲမှာအခုပြောတဲ့ဦးသိန်းတို့ဒီမှာမှွင်းချင်းပေါက်လေးဆိုလေ तू အပေါက်တွေရှိတာနော်အာကာသဓာတ်ဆိုတာနော် ဒီယုတ်ဓာတ်၅ပါးရှင်ရာဟုလာကိုဟောတဲ့အခါကျတော့ပထဝီဓာတ်တေသောဓာတ်အာဘောဓာတ်ဝါယောဓာတ်အာကာသဓာတ်လို့ဘုရားထည့်ဟောတာအဲ့ဒီအကြီးအဆိုင်ခဲတဲ့မှာအာကာသဓာတ်ဆိုတာရှိတယ်အဲ့ဒီအာကာသဓာတ်တွေနဲ့အဲ့ဒါကိုထိုးထွင်းပြီးတော့ရှုလဲရှုချလာရောအကုန်လုံးပြိုကွဲကြသွားတာတချို့သောပုဂ္ဂိုလ်အတုဝတွေယောသူတွေမြင်မှာတချို့သောပုဂ္ဂိုလ်မမြင်ဘူးတချို့သောပုဂ္ဂိုလ်ကသူ့ရဲ့ပါရမီအထုံလျောက်တခါတည်းအဲ့ဒီမှာနေဖွာဖွာဖွာဖွာဖွာဖွာနဲ့တရိပ်ရိပ်နဲ့ကြသွားတာတွေအကုန်မြင်တော့ ခေါင်းဆိုတာကြီးတွေပျောက်သွားတယ်လက်ဆိုတာတွေပျောက်တယ်ခြေဆိုတာတွေပျောက်တယ်ကိုယ်ဆိုတာတွေပျောက်တယ်ခေါင်းကိုခြေလက်တဏ္ဍနမိတ်တွေအကုန်ပျောက်ပြီးတော့အဲ့ဒီပြညတ်တွေအကုန်ခွာပြီးတော့မှဖော်ဖော်ဖော်ဖော်ဖော်ဖော်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ဖော်ဖော်ဖော်ဖော်နဲ့ဩရုပ်အစင်တွေဖောက်ပြန်နေပါလားဖောက်ပြန်နေပါလားရုပ်တရားတွေဖောက်ပြန်နေတာကြီးကိုကြည့်ပြီးတော့ဩဒီရုပ်တရားဖောက်ပြန်နေပါလားပြောင်းလဲနေပါလား ရုပ်တွေဖောက်ပြန်နိုင်ဖောက်ပြန်နိုင်မှာတိတိနေတဲ့နံလေးကလည်းသူကလည်းပေါ်လိုက်သိလိုက်ပေါ်လိုက်သိလိုက်နံလေးကလည်းတိတိတိတိပြီးပြောင်းပြောင်းနေတာအော်ရုပ်ကလည်းပြောင်းနေတာနံကလည်းပြောင်းနေပါလားအဲ့ဒီပေါ်မှာအော်ခံစားတတ်တဲ့ဝေဒနာလေးတွေကဒီပေါ်မှာခံစားပြက်ခံစားပြက်အော်ပြောင်းလဲနေတာကရူပခန္ဓာပြောင်းပြောင်းညွတ်နေတာကဝိညာဉ်နဲ့ခန္ဓာဒီပေါ်မှာကောင်းတယ်ဆိုးတယ်လို့ခံစားနေတာကဝေဒနာခန္ဓာအော်ဒီဟာလေးတွေမှာအမုံအမွှားလို့တင်ညာပေးနေတာကတင်ညာခန္ဓာ ဒီပေါ်မှာပြုပြင်စီရင်တတ်တဲ့သင်္ခါရတရားတွေဖြစ်နေရပါလားလောဘဒေါသမောဟတွေစေတနာသင်္ခါရတွေဒီပေါ်မှာဖြစ်နေရတာပါလို့သင်္ခါဒါသင်္ခါရခန္ဓာပါလားဆိုပြီးတော့ရူပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာခန္ဓာ၅ပါးစီရင်ခန္ဓာ၅ပါးသုံးသပ်ဩဒီခန္ဓာ၅ပါးကြီးတဲ့သူ့အတူဖြစ်ပြီးပြက်နေတာဖြစ်ပြက်နေတဲ့ခန္ဓာတွေကလည်းအကြောင်းကြောင့်အကျိုးဖြစ်နေတာဩအကြောင်းဆက်အကျိုးဆက်တွေပဲဆိုပြီးတော့ အကြောင်းတရားတွေကိုဆင်ញင်တယ်အကျိုးတရားတွေဆင်ញင်တယ်ခန္ဓာ၅ပါးကြီးတွေရဲ့ဖြစ်ပျက်တွေကိုဆင်ញင်တယ်ရုပ်အကြောင်းကြောင့်နာမ်အကျိုးရုပ်တွေဖွာဖွာဖွာဖွာဖြစ်ပျက်နေလို့เนาะအဲ့ဒါကရုပ်ကအကြောင်းသွားသွားသိနေတာကနာမ်နာမ်ကအကျိုးအဲ့ဒီနာမ်ကအကြောင်းကြောင့်ခံစားမှုဝေဒနာကအကျိုးဝေဒနာကအကြောင်းကြောင့်ဝေဒနာပေါ်မှာတင်ညာပေးတာကအကျိုးတင်ညာအကြောင်းကြောင့်အဲ့ဒီပေါ်မှာလောဘဒေါသမောဟသင်္ခါရဖြစ်တာကအကျိုးဆိုတော့ခန္ဓာ၅ပါးကြီးကလည်းသူ့အတူအကြောင်းအကျိုးဖြစ်နေပါလား အော်ဒီခန္ဓာ၅ပါးယုံနာ၅ပါးတွေကဖြစ်ပြနေတဲ့အနေဆာလက္ခဏာလည်းသိတယ်ဒုက္ခလက္ခဏာလည်းသိတယ်အနတ္တလက္ခဏာလည်းသိတယ်အကြောင်းကျိုးလည်းသိတယ်။အော်ဒီခန္ဓာ၅ပါးကြီးကဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်ပြနေရလို့ဒုက္ခသစ္စာကြီးပါလား။ဟောဒုက္ခသစ္စာကိုသိလာပြီ။ဒုက္ခသစ္စာသိတဲ့အခါကျတော့အော်ငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ပါလားလို့ဆိုပြီးတော့ဒိဋ္ဌိကိုလည်းခွာလဲခွာလိုက်ရောသမှုရိယကိုပယ်ပြီ။သမှုရိယသစ္စာပယ်တာ။ဒုက္ခကိုသိလို့နော်။ ဒုက္ခသစ္စာသိတော့သမုဒိယကိုပယ်တာအဲ့ဒီပွားနေတာကမက္ခသစ္စာဒုက္ခသမုဒိယချုပ်သွားတာနိရောဓနိဗ္ဗာန်ဆိုတော့အဲ့ဒီလမ်းကြီးကိုသွားမှာအဲ့ဒီလမ်းကြီးကိုသွားဖို့ရာကဒကာဒကမတွေအခုတမာတိမရှိလို့တဲ့ကိုမရဘူးဖြစ်နေတာနော်အဲ့ဒါကြောင့်မို့ကိုယ့်အကိုတမာတိလေးရအောင်လုပ်ရအောင်လုပ်ပြီးတဲ့အခါကျတော့မှတခါတည်းကိုယ့်ရဲ့ခန္ဓာကိုယ်မှာတမာတိအလင်းနဲ့ခန္ဓာကိုယ်ကြည့်ပထဝီတေသောအဘောဝါယောဒါကမြတ်စွာဘုရားကဒီ ကာယ ानु ပတနာကမ္မထံကိုပေးလေရှိတယ်တာမန်ပုဂ္ဂိုလ်တွေကိုအဲ့ဒီထဲမှာလဲဓာတ်ကမ္မထံပေးလေရှိတယ်ဘာကြောင့်လဲဆိုတော့ဓာတ်တွေကမြင်လွယ်လို့เนาะဓာတ်တွေကမြင်လွယ်တယ်ဥမာအယောစုတို့ဆိုရှုဆိုတော်နဲ့မမြင်ဘူးလေအတုပရှုဆိုတခါလေတော်နဲ့မမြင်ဘူးဒီဓာတ်တွေကြောကြာကြာထိုင်လိုက်တာနဲ့ကို तू ကဓာတ်တွေကပေါ်လာတာအဲ့ဒါကြောင့်မို့မြတ်စွာဘုရားအဲ့ဓာတ်ကမထံကစဟောလေးရှိတယ်တဲ့မြင်လွယ်ထင်လွယ်တဲ့ဟာเนาะအဲ့ဒါကြောင့်မို့အဲ့ဓာတ်ကမထံနေရှုမဲ့ပုဂ္ဂိုလ်ကလည်းအဲ့ဒါတွေရှုရင်းရှုရင်းနဲ့ အခုပြောသလိုပဲတမာတိအားတွေကောင်းလာရင်ခေါင်းတွေကိုယ်တွေခြေတွေလက်တွေဆိုတော့ပြည့်ညတ်တွေကုန်းခွာပြီးတော့အမှုံတွေကြာပြီးတော့ခန္ဓာ၅ပါးတွေအကြောင်းကျိုးတွေသစ္စာ၄ပါးအနိစ္စဒုက္ခအနတ္တတွေနဲ့တင်ပြီးတော့ရှုရဲနဲ့နိဗ္ဗာန်ရောက်အောင်သွားရမှာပါဒါကြောင့်မို့အဲ့ဒီလမ်းကြီးရဖို့ကတော့ဥဇဏတော်တရားဓမ္မတွေဒါကြောင့်မို့ကိုယ်တမာတိကိုမွေးပါတမာတိရအောင်လုပ်ပါနော်အဲ့ဒီလိုအခြေခံတမာတိလေး၁၀ရက်လောက် ရအောင်ယူယူပြီးခန္ဓာကိုယ်မှာတွေးအောင်ကြည့်ကြည့်ပြီးအဲ့ဒီကနေဒလဇက်လိုက်အဲ့ဒါဆိုရင်တော့ရှုွက်သိမချရဘူးဟိုလိုဆိုရင်တစ်ခါစိတ်ရှုလိုက်အာတစ်ခါဝေဒနာရှုလိုက်တစ်ခါအာတုဘရှုလိုက်ဦးစင်ကလည်းလှက်ပါဘာကြောင့်ပေးနေလဲဆိုတော့မိမိနှစ်သက်တာနဲ့ရှုလို့ရအောင်ရယ်နောက်ပြီးတော့နားလည်အောင်လို့ကမ္မထမ်းတွေအားလုံးကိုနားလည်စေခြင်းနဲ့အခုပြန်ပြီးတော့ဦးစင်မနေ့ကစိတ်ကုနာအခုကာယ ानु ပတနာဘိုင်းတွေကိုတစ်ခုချင်းထပ်ပြန်ပေးမယ်ဥမာအာနာပါနာရှုွက်နော် အတုပါရှုခွဲဓကမထန်ရှုခွဲ32ခုထာသာရှုခွဲအဲ့ဒီမှာအဲ6ပိုင်းလောက်ရှိတယ်အဲ့ဒီ6ပိုင်းလောက်ဆိုရင်ဒါတစ်ပိုင်းချင်းတစ်ပိုင်းချင်းကိုဒါကာယ ानु ပဒနာနဲ့ပတ်သက်လို့ရှုခွဲအလုံးပြီးပြီကဲပြီးရင်ဝေဒနာ ानु ပဒနာရှုမယ်ပြီးရင်စိတ်ဓာ ानु ပဒနာရှုမယ်ဓမ္မ ानु ပဒနာတစ်ခုချင်းတစ်ခုချင်းရှုခွက်တွေကိုရှုစေခြင်းတာအဲ့ဒီလိုရှုထားပြီးတော့အဲ့ဒီတဲကနေမှမိမိနှစ်သက်ဆုံးအကောင်းဆုံးကိုကြိုက်တဲ့ဆုံးနဲ့တတိပဋ္ဌာန်တရားလေးပါးကိုတစ်ခုကိုယူပြီးတော့မှ အဲ့ဒီမှာပွားနေတော့တေဃာနာနီမှာဘယ်သူမှအားကိုးရမရှာရတော့ဦးချင်းလိုချင်တာအဲ့ဒါပဲတေဃာနာနီမှာဘယ်သွားတည်ရမှမသိဘူးဟုတ်တယ်မဟုတ်လားအဲ့ဒီအချိန်မှာဆရာရှာလို့မရဘူးအခုချိန်မှာကလေးကိုကိုကိုကိုမြတ်စွာဘုရားကဓမ္မဒီပါဓမ္မတရဏเนาะတရားကိုကိုးကွယ်ထားသမားတရားကိုကျွန်းကြီးတပွဲတရားကိုမှီရတရားကိုတေရဖြစ်အောင်ချက်သားတို့မင်းတို့လှုပ်ထားသမားတဲ့เนาะအဲ့ဒီလိုမြန်ကိုကိုကိုတရားတွေကို မိယာဖြစ်အောင်တရားဖြစ်အောင်ကိုကိုကိုကြိုးစားထားကြမယ်ပွားများထားကြမယ်အားထုတ်ထားကြမယ်ဆိုတဲ့ဒကာဒကမတွေအတွေ့တေခြင်းတရားဘယ်ချိန်လာလာသေရာသေရမှာသေရာသေရမှာဘလို့လာလာဦးဇင်းတို့ကပြုံးပြုံးလေးနဲ့ကိုတရားလေးနဲ့ကိုနေနိုင်ဖို့ပဲနော်တောကာတွေနဲ့ဒေါသတွေနဲ့ဆွဲလန်းမှုတွေနဲ့အဲ့ဓာတွေနဲ့သေလို့အပယ်ရောက်ရောက်ကုန်တာ အဲ့ဒီတောကတွေဒေါသတွေဆွဲလမ်းမှုတွေဖြုတ်ပြီးတော့ကဲနောက်ဆုံးချိန်ကာလမှာအာလုံးသိခံဖွင့်လွတ်စွန့်လွတ်ပြီးတော့ကိုကိုကိုဆင်ញင်ပွားများအထောက်ပြီးတော့လှုပ်ထားမယ်ဆိုရင်ဒကာဒကမတွေဖရာသာသနာနဲ့တွေ့ရကြိုးနှပ်ပြီးလူဖရာကြိုးနှပ်ပြီးတမထတွေဝိပဿနာတွေဒါတမထဒါဝိပဿနာဒါတော့အကြောင်းဒါအကျိုးဒါခန္ဓာ၅ပါးဒါသစ္စာဒါအာယတနာဒါဓာတ်ဆိုဥစဉ်အကုန်လုံးဒကာဓမ္မတွေသိသိချင်တာ အဲ့လိုတွေသိပြီးတော့ကိုကိုကိုအာထုတ်နိုင်တဲ့အဆင့်ကိုကိုကိုစ조사နိုင်တဲ့အဆင့်ဖြစ်အောင်လုပ်ပါအဲ့ဒါဆိုရင်ဦးဇင်းတို့သာသနာနဲ့တွေ့ရကြိုနှပ်ပြီးလူဖြစ်ရကြိုနှပ်ပါပြီဒါကြောင့်ဒီနေ့တရားသိတော့မှမို့ပြန်ပြီးတော့အကျဉ်းချုပ်ပြန်ပြောပါမယ်သောတာနုကတသုံးပါဒီနေ့မြတ်စွာဘုရားအဓိကလိုရင်းပေးခြင်းတဲ့အချက်ရှစ်ချက်ရှိပါတယ်နံပါတ်1တရားကိုများများနာယူပါ နံပါတ်1နာယူမှတ်သားထားတဲ့တရားတွေကိုနှုတ်နဲ့အကြိမ်ကြိမ်ဆိုပေးပါရွတ်ဖတ်ပူဇော်ပေးပါနံပါတ်3အဲ့ဒီတရားတွေကို စင်ကြင်သုံးသပ်ပေးပါနံပါတ်4ဒိဋ္ဌိပြုတ်အောင်အဲ့ဒီတရားတွေရဲ့အပေါ်မှာအနိစ္စဒုက္ခအနတ္တလက္ခဏာဉာဏ်တွေနဲ့စင်ញင်သုံးသပ်ပြီးတော့ပွားများလိုက်စမ်းပါအဲ့ဒီတရား၄ချက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သည် သေရင်နတ်ပြည်ကိုရောက်တာနဲ့တပြိုင်နက်တည်းတခါတည်းမဲ့ညာဘုံညာပေါ်ပါတယ်အဲ့ဒီလိုမှ မပေါ်သေးတဲ့ပုဂ္ဂိုလ်တီနော်လူပြည်ကယဟန်တော်တွေလာပြီးတရားဟောရင်လဲရနိုင်ပါတယ်နံပါတ်2နံပါတ်3ကကြတော့ဓမ္မဂတိကနတ်သားတွေလာပြီးတော့တရားဟောပြီးတော့မတရားဖို့တရားတွေရနိုင်ပါတယ်နံပါတ်4မိမိတို့တရားအထုပေါ်ကျင့်ပေါ်ကျင့်ဘက်တွေ တွေ့ဆုံးပြီးတော့တယောက်နဲ့တယောက်ကိုအထုတ်ခဲ့တဲ့တရားတွေပြန်ပြောကြရင်းနဲ့တတိယပြီးတော့မတရားဖို့တရားရနိုင်ပါတယ်ဆိုတော့အကျိုးတရား၄ပါးကိုရရှိနိုင်တဲ့အကြောင်းသာသနာတော်တွင်မှာရောက်ပြီးတော့ပေါ့ပေါ့တန်တန်မနေစေခြင်းလို့ဒါလောက်အကျိုးများတဲ့တရားတွေငါဖះသာသနာတော်တွင်မှာရှိတယ်ချက်သားတော်မင်းတို့ရအောင်ယူပြီးတော့တန်တရာဝစီယဒုက္ခလွတ်အောင်ယုံညလို့ဟောခဲ့လို့ဒီနေ့တရားဓမ္မအပေါင်းတော်ကောင်းတို့တွေဒီလည်းပဲ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 ကျင့်ကြံကြောကုန်ပွားများအားထုတ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓုသာဓုပါဗျာကဲပြိတိုင်းလေးခဏ